ဘုန်းကြီးတို့2020ခုနှစ်စက်တင်ဘာလ6ရက်တနင်္ဂနွေနေ့ထေရဝါဒဓမ္မကမ္မထာလမ်းစဉ်ပိုင်း39ကာနုပန္နာဆယ်ဆိုဘုန်းကြီးတို့တေယသူပါပေါ့တေယတပုပရှုနည်းပြောဖို့အတွက်ဒုတင်နေနဲ့ဆက်ဆက်နေတဲ့အတွက်ဒုတင်နေလည်းယောဂီတွေသင်္นานသူသင်္นานသားတွေထိုင်လျော်သိထောင်တကယ်နားလေတာကတော့ လက်တွေ့ကြင်ကြံတဲ့အချိန်ကာလမျိုးကပုံနာလဲခုတော့ကြောင်းနာဝရှိလို့ဆိုတဲ့ပေါ်မျိုးပဲဘုန်းကြီးတို့ပြောပါနော်အဲတော့ဘုရားဆိုအိမ်မှာဘုန်းကြီးတို့ခေါင်းစဉ်ပေးထားတယ်ဘုနော်နေရဒုတင်73မျိုးဘုန်းကြီးပြောခဲ့လို့နော်အဲဒီဒုတင်73မျိုးကိုပဲဘုန်းကြီးထပ်ပြီးတော့ကြင်ကြုံပြောပါဒုတင်က73မျိုးရှိတယ်ကိုယ့်ကိုမှတ်ခြင်းလို့မှတ်ထားပါနော်စာရေးပြီးတော့ ဆုံးနဲ့ပတ်သက်တဲ့ဒုတင်ဆိုတာတော့သင်္ကန်းနဲ့ပတ်သက်တဲ့ဒုတင်ပေါ့အစာရည်တွေကိုခွဲပြဆုံးနဲ့ပတ်သက်သင်္ကန်းနဲ့ပတ်သက်တဲ့ဒုတင်ကြောင့်ပြောမယ်နော်ဒီနေ့ကလည်းပြောခဲ့တယ်သင်္ကန်းနဲ့ပတ်သက်တဲ့ဒုတိယနှစ်မျိုးဒါမှတ်တာမယ်နော်သင်္ကန်းနဲ့ပတ်သက်တဲ့ဒုတိယနှစ်မျိုးပြီးတော့ဆုံးနဲ့ပတ်သက်တဲ့ဒုတိယ၅မျိုးဆုံးနဲ့ပတ်သက်တဲ့ဒုတိယ၅မျိုးပြီးတဲ့အခါကျတော့ ကြောင်းနေရာနဲ့ပတ်သက်ဒီပြင်းကအဲ့ဒီမှာလည်းဘယ်နှမျိုးလဲဆိုတော့၅မျိုးပဲကြောင်းနဲ့ကြောင်းနေရာနဲ့ပတ်သက်ပြီးတော့တဲ့ဒုတိယလည်း၅မျိုးပဲအဲ့လိုတော့12မျိုးပေါ့ပြီးတော့ဝိရိယနဲ့ပတ်သက်တဲ့ဒုတိယ3မျိုးဆိုအလုံးဒုတိယ73မျိုးရှိတော့ပေါ့ပန္နကုဒုတင်နောက် ချွန်းနဲ့ပတ်သက်တဲ့သင်္ကန်းနဲ့ပတ်သက်တူတဲ့တကူကပန်းတကူတူတင်နဲ့တေစုရိကတူတင်ဒီလိုတောင်းပါပန်းတကူတူတင်ဆိုအဲ့ဒီအချိန်မှာဘုန်းကြီးကဒီတူတင်စောက်တီကပုဂ္ဂိုလ်ဟာတရားဓမ္မတွေလူတဲ့သင်္ကန်းကိုမောဝဲကောင်းအောင်ဓာတ်ရိုက်လူတာမျိုးဆိုတော့ပေါ့နော်ဒီဘုန်းကြီးတော်ကကြင့်နေတယ်လို့ကြားလို့ကိုကသူမသိအောင်ပညာကျင့်နေပညာသွားပြင်းသူကျင့်တဲ့သွားရလာတယ်လုံးကိုပြက်ထားတယ်နော်ပညာရင်းကိုပြက်ထားတယ်ဟာမျိုးကတော့ အကောင်းဆုံးတုတင်လို့အကောင်းဆုံးရတဲ့သင်္ကန်းပေါ့ပန်းသူသင်္ကန်းပေါ့အဲ့ဒါပန်းသူသင်္ကန်းကိုတကယ်လို့ကိုကဒီဘုန်းကြီးတွေကြင့်ကြာထုတ်သေးတာသိလို့ရှင်အဲ့လိုလူလူတန်းလို့ရသင်္ကန်းနဲ့မကောက်အောင်ကျန်တဲ့သဝေဒီဉာဏ်သုံးဆောင်ဒီအကုန်လုံးသွားပြီးတော့ပြစ်ထားလို့ရတယ်ပန်းသူပြစ်တယ်ဆိုသူတို့အရင်ကဒီမာရီတို့ဒကာကြီးတို့ညီမကြီးတို့မင်းကြီးကကြောက်အောင်အဲ့ဒါဒီမှာတော့တင်ညာရင်သွားပြစ်ထားတယ် ဖုံမုံနေလူနေတယ်မြေမုံနေလူနေတဲ့သင်္ကန်းမျိုးသပိန်မျိုးကိုပတ်လူကုလို့ဒီလိုခေါ်တော့တယ်အဲလူတွေလူတဲ့သင်္ကန်းကိုပယ်ပြီးတော့ကျန်တဲ့အဲ့ဒီဓာတ်ရိုက်လူတာမျိုးပြောတော့ဘူးဗျဓာတ်ရိုက်လူတာမျိုးသူမခံကောင်းပါအဲသုတ်တံပြစ်ချတာတွေအဲ့ဒီသင်္ကန်းကောကောက်ကောက်ပြီးတော့ဒီသင်္ကန်းကိုလဲပြီးတော့ဒါပဲဒီသင်္ကန်းသုံးတယ်ပဲနော်အဲ့ဒီသင်္ကန်းဟာပတ်လူဖြစ်ရမယ်ဒီသင်္ကန်းကလည်းသုံးတယ်ပဲတိရှုတွေကဒူတင်ဆိုတာ သင်္ကန်းသုံးတယ်တင့်မှန်ရဲ့ဧကတိရဲ့နှစ်ထပ်သင်္ကန်းဒီသင်္ကန်းသုံးတယ်နောက်တော့အသေးရလာလက်ရှိဟာစွန့်ဖြစ်တာရအများကြီးသိမ့်မသိမ့်ကောင်းဒီသုံးတယ်ပဲလက်ပတ်ဝင်နော်ပြီးတော့ဒီမှာအဲ့ဒီဒုတင်တစ်မျိုးတစ်မျိုးမှာ သူကပုဂ္ဂိုလ်၃မျိုးကျင့်တဲ့ပုဂ္ဂိုလ်၃မျိုးခွဲတယ်သုံးတံမှာပြစ်ချတဲ့ပြစ်ချတာသင်္ကန်းတွေကိုကောက်ယူပြီးတော့ဒါ ကောက်ယူတဲ့ယဟန်ကောက်ယူပြီးတော့ဝိယုံတဲ့ယဟန်ဒါကတော့အမြတ်ဆုံးပေါ့ပုဂ္ဂထပုဂ္ဂိုလ်ဒူရင်တစ်ခုတစ်ခုမှာ၃မျိုးပေါ့အမြတ်အထက်တန်းစားကျင့်တဲ့ပုဂ္ဂိုလ်ပေါ့နော်အလယ်လာတန်းစားကျင့်တဲ့ပုဂ္ဂိုလ်နော်အောက်တန်းစားပေါ့ကျင့်တဲ့ပုဂ္ဂိုလ်ယဟန်တစ်ပါးကကောက်ယူခဲ့တယ်ကောက်ယူပြီးတော့ဒါရန်တို့ကောက်လာတယ်ပြစ်ချတာတင်ကသူကတကသူကဒီရန်ကသူကဒူတွေမဆောင်မဆောင်တော့သူကတကပြစ်ချတာ အဲ့လိုမျိုးပေါ့အဲ့ဒါမျိုးကတော့သူတော့မစ္စည်းမတူတင်လို့ဆိုရဲတဲ့နောက်ရဟန်းတစ်ပါးကသူကယူလာတယ်ယူလာပြီးတော့ရဟန်းလက်ထင်မထည့်အောင်သူ့ရဲ့သုတ်တန်တူတင် ဆောက်တယ်သုံးဖို့တူတင်ဆောက်တည်တဲ့ရဟန်းရဲ့ခြေရင်းမှာရစ်ချိုင်ဗန္ဓုပါဗျာလို့ပြောအဲ့ကြတော့အဲ့ရဟန်းကောက်ယူတော့ဒါတော့အောက်တန်းစားပေါ့နော်အဲ့တော့ခွန်ကြီးတို့ကလူချင်းမလုပ်မလဲဆိုတော့ကုညီပေးလို့ရတယ်လှူဒန်းလို့ရတယ်မသိအောင်သွားပြထားတယ်အဲ့ဒါကိုအရှင်းဆုံး ပြီးတော့ဒုတိယနဲ့ပတ်သက်ပြီးတော့အဲသင်္ကန်းနဲ့ပတ်သက်ပြီးတော့ဒီလိုနှစ်မျိုးမှတ်ထားမယ်နော်ခုရက်သေးရွာတွေပြင်လို့လည်းရပါတယ်ဒါပေမဲ့လို့ဒီရက်သေးရွာတွေကတော့ဒီလိုကျင့်တဲ့ပုံကနည်းပါအဲလိုသင်္ချိုင်းတို့တောတဲ့တောင်တဲ့နေတဲ့ပုံကိုတွေအတွက်ဒုတိယဆောင်းတာများတယ်ဒီတိစုရိဒုတိယဆောင်းတာနဲ့ဒိဋ္ဌာဆောင်းတာနဲ့မတူဘူးပေါ့နော်ဘုန်းကြီးတို့ခုချိန်ကာလဆိုသင်္ကန်းတွေပါဒိဋ္ဌာနဲ့ဆောင်းဒီဒိဋ္ဌာနဲ့သင်ပြီးဆောင်းတဲ့ကသင်္ကန်းဘလောက်ဆောင်းဆောင်းရတယ် ဒီဒုတင်ဆောင်တဲ့ပုံကောများညာသင်္ကန်းသုံးနေရလွင်ဆောင်လို့မရဉာဏကုံစွတ်ပြည့်မရှိခွင့်မရှိဘူးသိမ့်ခွင့်မရှိဘူးနောက်ဆွန်းနဲ့ပတ်သက်တာ၅ခုမနေ့ကတော့စာနဲ့ပြင်တယ်ဒီတော့နားလည်အောင်ပြောပါမယ်တဏှာတဲ့တစ်ခွက်တည်းတစ်ချိန်နဲ့ပေါ့နော်တော့တော်ပြီလို့မပြောရဘူးအိမ်စဉ်တိုင်းကြွားဆုံးခုံးပြင်ဒါကြောင့်ကိုဆုံးခံတဲ့အခါကျရင်တစ်ချိန်နဲ့ဆိုတော့ဆုံးခံပြန်ပြီးမုန်းလာဆုံးခေါ်လို့ဆုံးခံပြန်လာပြီးတော့ အကြီးဆုံးမထေရနေနေရာပေးတာရှင်ပြဗေနာတန်ရှင်ပြဗေနာတန်အရောက်ချင်းတပိတ်ဝိုင်းတာတန်ချရေချိုးရေချိုးကဆုံးဖုံးပေးပါအလိုသွားအဲဒါကြောင့်အဲ့ဒါတနေရာလေးနေရာရွေးချယ်ကမရှိဘူးပြီးတော့ကကြတစ်ချိန်နဲ့ပေါ့အာယုန်နေဆုံးဒီလိုခွဲလို့မရဘူးတစ်ချိန်ပဲဖုံးပေးရတစ်ခွက်တည်းပေါ့ရေရေတောက်ရေကတော့ရေနွေးချမ်းတို့ဘာလို့မရအောင်တောက်ရေတော့ထားကောင်းပါလေခွက်နဲ့ အဲ့ဒါမျိုးကျန်တဲ့ဖြော်ရည်လက်ဖက်ရည်ကော်ဖီဘာညာပေါ့နော်ရင်းနှီးကြစားဒီတပိချက်မှကုန်ထက်ပြီးဖုံးပေးရတယ်ဒါရောတနည်းအားဖြင့်တစ်ခွက်တက်တစ်ချိန်နဲ့ပေါ့အင်းစင်တိုင်းကြွားရမယ်ဒီတစ်ခါကျတော့တော်ပြီလို့မပြောရဘူးလောင်းသမျှလူခံမယ်တော်ပြီလို့ပြောလို့ရှိရင်အဲ့ဒီနေရာသူကဆောက်ွက်မရှိဘူးပြီးတော့ဆုံးနဲ့ပတ်သက်တဲ့ဒုတိယ၅ခုလို့ဒီလိုမှတ်ထားမယ်နောက်တစ်ခုကတော့ကြောင်း နေရာပေါ့ဗျာအဲ့ဒီဟာကဒီကုလည်း၅ခုတော်တဲ့တောင်တွေမှာသွားပြီးတော့ကျင့်ကြာထုတ်နေတယ်ဒါအရင်ကြီးကတူတင်မနေ့ကဘုန်းကြီးတို့ပြောခဲ့ပြီသူကတော်တဲ့တောင်တွေဆိုသတ်မှတ်ချက်မှာဝိနည်းကတစ်မျိုးသတ်မှတ်တယ်တောက်တံကတစ်မျိုးသတ်မှတ်တယ်ဒါကိုလည်းဘုန်းကြီးတို့ကကျင့်တဲ့အခါကျရှင်းပြတချို့နေရာမှာကျတော့သုတ်တန်နဲ့ရွာနဲ့ဝေးတဲ့အခါကျတော့ဝိနည်းတူတင်တယ်ပဲပြောလို့ရတော့ နှစ်ခုလုံးရတာပေါ့ဝိနိတုတင်ညာသုတ်တံလေးညာချို့သုတ်တံနေကြယောနာကံအစွန်ဆုံးရာနေဂရပြည့်လောက်ဝေးသွားရင်ဒါလည်းဒီတော့လို့ပြောလို့ရတယ်သုတ်တံများဒီလိုပြောတယ်ဒီရွာနဲ့သုတ်တံနဲ့မြစ်တို့ချောင်းတို့မြောင်းတို့ပေါ့လေဒါတွေပင်လယ်ကပင်လယ်နဲ့ခြားတာရှိတယ်ပင်လယ်မှာခြားရေခြားပြီးတော့ကျုံးလေးဖြတ်နေပင်လယ်ကအဲ့ဒါမျိုး အဲ့ဒါမျိုးကိုလည်းတော်လို့ပြောလို့ရတယ်ဒီညီကတူတင်စောက်တည်ရတူသွားပြီအဲဒီညီကတူတင်စောက်တည်တဲ့အခါလည်းမနေ့ကဘုန်းကြီးပြောခဲ့ပါတယ်စောက်တည်တဲ့အခါကျဒီတော်ဤတော်ထဲမှာအကြီးဆုံးသစ်ပင်ကိုရွေးချယ်ပြီးထိုင်ရပါတယ်ထိုင်တဲ့အခါလည်းဒီတိုင်းမသွားရဘူးလေမေတ္တာတွေပါပြီးပို့မေတ္တာတွေပါတွေရိုက်ခံပြီးမှအဲဒီအထူရတယ်အဲဒီဒီတော်ဤထဲမှာရှိတဲ့အကြီးဆုံးသစ်ပင်ကိုကိုက ထိုင်လို့အောင်မြင်သွားပြီးတော့ကြံတဲ့နေရာတော့ဘယ်နေရာမှမဆိုထိုင်တာအဆင်ပြေတော့ဒီသဘောပါပဲ။အော်အရင်ကြီးကထူတည်ပြီးတော့ယုတ်ခမှုတူတင်တောထဲမှာခုနယုတ်ခမှုတွေဆိုအကြီးဆုံးသစ်ပင်တစ်ပြောင်းဝင်ထိုင်နေတာပါ။ဒါကိုယုတ်ခမှုတူတင်ခေါ်တယ်။အဘောဂတိကတူတင်ဆိုတာကတော့ဟင်းလင်းမြင်တွင်တိခေါင်ရမှာထိုင်ယုတ်ခမှုတူတင်ရဲ့အရင်ကြီးကတူတင်ရဲ့အဘောဂတိကတူတင်ရဲ့နိတိတူတင်ဒီလေးခုကတခါတည်းတွဲပြီးတော့ ဆောက်တည်လို့ရပါတယ်ဒီတစ်ချိန်မှာတက်ပြောင်းထိုင်မယ်နောက်တစ်ချိန်မှာဟင်းလင်းပြမှာထိုင်မယ်အဲ့လိုထိုင်ရင်တော့သူကတညာရဲနဲ့ဒုတင်အကုန်လုံးလုံးရသွားပါဒါကြောင့်အဘောဂတိကဒီတင်ဆို ကိုယ့်ရဲ့ထက်ပါတစ်ပြင်းတို့တစ်ရွက်တို့အမိုးတို့ကာလို့မရှိအောင်ဒါပေမဲ့ဘုန်းကြီးတို့ဒါကအဘောဂတိကဒုတင်မှာနော်ဒီကိုကလုံးတဲ့ခါမှာတော့ဒိဋ္ဌာနဲ့သွားကြလို့ဒိဋ္ဌာသွားတဲ့ခါကျတော့ မိုးရာသီဒိဋ္ဌံဒါလေတဏှယဒိဋ္ဌံကိုတပတ်လားနှစ်ပတ်လားတစ်လလားဒိဋ္ဌံတဲ့အတိုင်းမပြတ်မကွက်သွားတယ်မိုးရွာလည်းသွားတယ်မိုးရွာရင်တော့သုတ်တန်ဆရာတဲ့ထိုင်လို့အဲဒီခါတော့ဒုတိယအလုံးမရနိုင်ဘူးပေါ့ရတယ်နဲ့ဒုတင်မဲ့ဆောင်ရပြီးတော့သောတာနိကဒုတင်သုတ်တန်နဲ့မှ ထိုင်တဲ့ဒုတင်မျိုးခေါ်ပါတယ်သုတ်တန်သုတ်တန်တော့ခုနဒါလူတွေမြည်တဲ့ကြုံထားတဲ့ လူတွေမြုပ်နှံထားတဲ့နေရာမျိုးပေါ့ဗျာသောတန်တုတင်ခေါ်တော့နောက်တစ်ခုကတော့ဗာလဲဆိုဇဋ္ဌတဏိကတုတင်အဲ့လိုသွားတဲ့ခါကျဒီတုတင်တစ်မျိုးဆောက်တင်ကုသိုလ်တစ်မျိုးရတာအဲ့ဒီဟာကျတော့ဗာလဲဆိုညာသွားပြီးသုတ်တန်ကြီးဆသွားတာကကြောက်ကြတော့ကြောက်တဲ့ခါကျတော့သံဃာမထေရနေပြီးတော့သူကညွန်ကြားတဲ့နေရာထိုင်ရအဲ့ဒါကုသိုလ်တစ်မျိုးရဒီမှာခေါင်းဆောင်ပါတယ်ကျွန်တော်အဲ့လိုသူကနေပြီးတော့ဒီနာထိုင် ခုနတိုင်းဒီနာဒီနာဆွန်စာသူညွန်ကြားတဲ့နေရာမှာ နေထိုင်ပြီးတော့ကျင့်ကြအထောဒါရထသနိကတူတင်ခေါ်တယ်နေသိစီတူတင်ဆိုတာဘာလဲဆိုတော့ခုနဒါကြောင်းတဲ့ပတ်သက်တာပြီးသွားပြီနေသိစီတူဝိရိယနဲ့ဆက်သက်ဆက်ဆက်ဝိရိယနဲ့ဘာလို့ဆက်ဆက်လဲဆိုသူကလဲလျောင်းပြီးမအေးရထိုင်လဲလျောင်းပြီးနေခွင့်မရှိဘူးပေါ့အဲ့ဒီ area ပေါ်ကိုပယ်ရတယ်တေယနေခိပါမိနေသိစီကင်္ဂံသမာရိယာမိ အဲထိုင်လျက်ဆိုတာမျိုးကိုပြောကြတယ်ထိုင်ုံနေမကောက်ပါဘူးမတ်တရလည်းမှတ်လို့ရပါတယ်စဉ္ညာလျှောက်လို့လည်းမှတ်လို့မှတ်လို့ရပါတယ်အဓိကတော့သူကသေယံပရိခိပံမီလဲလျောင်းမီလဲလဲပြီးဒါလျောင်းမီအိဋ္ဌာမျိုးအဲ့လိုမျိုးမှတ်ထားမျိုးအဲ့ဒီဣရိယာပုဒ်ကိုပယ်ပြီးတော့အထိုးရမယ်လို့ဒီလိုပြောတယ်ဒါကတော့ဘုန်းကြီးတို့ဒုတင်ကိုကြမ်းမြင့်မှတ်ထားရပါမယ်ဒီထဲမှာမှာဘုန်းကြီးတို့တခါကျင့်ဒီကိုပြန်ပြောပါမယ် ပြန်ပြောပါမယ်သင်္ကန်းနဲ့ပတ်သက်တဲ့ဒုတိယ2ခုရှိတယ်ဆုံးနဲ့ပတ်သက်ဒုတိယ5ခုရှိပါတယ်နေရာကြောင်းနေရာထိုင်ခင်းနဲ့ပတ်သက်ဒုတိယ5ခုဝိရိယနဲ့ပတ်သက်တဲ့ဒုတိယတစ်ခုအလုံးနှစ်ခုလဲဆို73ခုပေါ့နော်အဲ့လိုမှတ်ထားမယ်ဒါအဲ့မှာတည်းမှာတော့ဘုန်းကြီးတို့ဒီမှာသုတ်တန်တူရင်ဒီကထားပြောပါမယ်နော်သုတ်တန်တူရင်စောက်တည်တဲ့ခါကျတော့ညာသောအပြင်တော့စောက်တည်ကြတာတော့ လူအိတ်တဲ့ချိန်သွားတယ်လူမနှိုးခင်ပြန်လာကြအများမသိအောင်ကျင့်တယ်ဆိုအဲ့ဒါမျိုးပြောတာနော်အဲ့ကျင့်တဲ့မှာလဲသူကဥက္ကဥက္ကဋ္ဌပုဂ္ဂိုလ်ရဲ့ကျင့်ပြီးမစ္စည်းမမစ္စုမစ္စုံပုဂ္ဂိုလ်ရဲ့ကျင့်ပြီးမုဒုအောက်ဆုံးပုဂ္ဂိုလ်ရဲ့ကျင့်ပြီးဆိုဒီလို၃မျိုးခွဲထားပါညင်၃ရတညမှာညင်၃ရသတ်မှတ်မှာပေါ့ဗျာ 12နာရီဆိုရင်၄၃နေ့7နေ့ပေါ့ပထမ၄နာရီတွင်ဒုတိယ၄နာရီတတိယ၄နာရီတွင်အဲတော့ပထမညင်300မှာညင်300လုံးစောက်တည်နိုင်လို့ရင်ဒါဥက္ကဋ္ဌပုဂ္ဂိုလ်ပဲညင်နေရစောက်တည်နိုင်လို့ရင်ဒါမေစုပုဂ္ဂိုလ်မေဆုံပုဂ္ဂိုလ်နောက်ညင်တရားမယ်ညတရားမယ်စောက်တည်နိုင်တယ်ဆိုရင်တော့ဒါမုဒုပုဂ္ဂိုလ်လို့ခေါ်ဟိနာပုဂ္ဂိုလ်လို့ခေါ်တယ်အဲ့လိုမှတ်ထားလို့ ဒီနိသစ်တွေနဲ့ပတ်သက်ပြီးတော့ဟိုစောက်တည်လို့ရှင်တကယ်တော့ထက်တန်းသောပုဂ္ဂိုလ်က တချို့ကြတယ်ညပင်ပန်းတော့နေအိတ်တာမျိုးနေအိယာသူကစောက်တည်နေနော်တချို့ကညမိတ်တော့ပဲနေတော့သူတို့ကတော့တိတ်မှမကြဘူးလို့တွက်လို့ဆရာမဒါမြတ်စာပိုင်းတော့ဒီတိုင်းပဲသွားမယ်ချက်ချင်းတော့မရဘူးဒီဒုတိယကတော့တကယ်ကိုပါရမီရှိမှကျင့်တယ်မှာဘုန်းကြီးတို့နိသစ်ဒုတင်ဆိုတော့မိတ်ဖဲနေရတဲ့ဒုတင်ဆိုတော့ သုဒ္ဓဇံတမာရိယမှာစောက်တည်တော့ပို့ကောင်းတာပေါ့ဒါမှမဟုတ်ရင်တော့နိတိတုတင်ပြီးပြီဆုံးတော့ကျင့်ဖို့ခက်တယ်ဆိုဘုန်းကြီးတို့ဆရာသမားတွေကလည်းမိန့်ပါတယ်အဲ့တော့မှဘုန်းကြီးအဓိကကတော့ဒီမှာအခက်ဆုံးဒုတိယသုတ်တန်ဒုတိယပေါ့နော်သုတ်တန်ဒုတိယဟိုကျင့်မှုမတိုင်ရူတတဲ့ဘာညာဒါတွေပြောကြတဲ့ထုံးစံရှိပါမှာနော်အဲသုတ်တန်ဒုတိယစောက်တည်တဲ့နည်းလေးအရင်ပြောပါမယ် အဲတော့သုတ္တန်တူတွေစောက်တည်တော့မယ်ဆိုတလောကဘုန်းကြီးပြောခဲ့တယ်အဲတန်ဃာတွေတချို့ပဲတွေတော့မတော့မစားရဘူးနွားနိုးလိုပါတော့အဓိကဒီမှာတော့နှစ်မျိုးတွေ့တော့ပဲနဲ့ပတ်သက်တချို့ပဲကြီးကိုမဖုံးမိကောင်းဘူးဒီသုတ္တန်သွားတဲ့ပုံလို့အဲ့လိုလည်းပြောတချို့ကလည်းကလပ်ပဲမဖုံးမိကောင်းဘူးဘာဖြစ်လို့လဲဆိုအဲ့သုတ္တန်နဲ့နေတဲ့ပုံကိုယ်တွေကဒီအနတ်တွေကိုကြိုက်တဲ့ကိုဒုက္ခပေးမှာဆိုမေသာဆိုသားငါတို့ ဒီဝင်ရရင်ပြောကြတာတော့ဘုန်းကြီးတို့တာငါပါမလဲတာငါနဲ့ပတ်သက်တာတွေမဖုံးပင်နဲ့ဒီရဲ့အညီနှံနေရတယ်ဒီချွေးနှံကသူ့ရဲ့အညီနှံနေထွက်တဲ့ထွက်တော့မမြင်ရတဲ့ပုံကိုယ်တွေကလည်းဒီနှံကိုကြိုက်တော့စားလို့ဒီချီပြီးကိုယ်နှိမ့်ဆက်တာပြီးတော့ရိုင်းဆိုင်နဲ့ကြမ်းထမ်းတဲ့တရိษံတွေနဲ့ကြိုက်ခဲမှုခံတဲ့အဲကြောင့်မို့ရှောင်ခိုင်းတယ်ပြီးတော့ဘယ်ဒူဒီမဲ့စောက်တီစောက်တီဘုန်းကြီးတို့ ဒီကတော့သုတ်တန်ဒုတင်တော့ဒီကြီးကပြဒါတော့တွဲနေတော့ဘူးဒုတင်တွေစောက်တည်ကြပြီဆိုနံပါတ်1ကတော့သီလတော့ပြည့်စုံတော့တယ်ဘုန်းကြီးတွေဆိုဘုန်းကြီးသီလပြည့်စုံပြန်ပြန်ကျင့်ပြီးအဲ့ဒါမှ သွားရဲအဲ့ဒီသီလအကုန်းနဲ့သွားတာပဲနော်ဒီသုတ်တန်မှာသွားတယ်ဆိုကြောက်စိတ်ကုန်ရင်လို့ဟောဖို့သီလအကုန်းနဲ့သွားကြတယ်အဲကြောင့်ရှေးရှေးဆရာတို့ကြီးကဒီမှာကျင့်ဘူးတာနဲ့ပတ်သက်ပြီးတော့ဗာမိတ်တာလို့ဒုတင်ဆောက်တည်ဘူးမှာရဟန်းဘဝရဟန်းတံဖို့နားလေတယ် ဒီစကားလေးမိတ်သွားပါဒါကဘာလဲဆိုသီလပြည့်စုံမှသွားရတယ်လို့ပြောသီလမပြည့်စုံမှသွားရတယ်ကိုယ်သီလကိုအမခံချက်ရှိအမခံချက်ရှိနေတော့ကိုယ်သီလကိုလုံနေလို့ယုံကြည်တာသွားရတယ်ဘာမှကြောက်စရာမရှိဘူးဟောဖြစ်ရှင်းနေရလည်းသိထားတော့ဘာတွေဖြစ်တာဘယ်လိုဖြစ်ရှင်းရမလဲဒီသဘောကြတော့တော့သီလပြည့်စုံအောင်မယ်နောက်ပြီးတော့ဘာလုပ်အောင်လဲဆိုမေတ္တာတအကောင်နောက်ပြီးတော့သက်သက်လို့ စာရတယ်ပေါ့ဒီသဘောဒါလေးတွေမှတ်ထားအောင်နော်သက်သက်လို့စာယုံနဲ့ဒီတိုင်းတော့မဟုတ်ဘူးလေတတ္တဝါတွေကိုတကယ်မေတ္တာတအကောင်တာကတော့ရှောင်ကြဉ်ပါပဲဒေါသကြီးနေတယ်ဆိုရင်တော့မဟုတ်ဘူးဒီတတ္တဝါတွေပေါ်မှာမေတ္တာထားလို့လည်းစိတ်နဲ့ရှောင်ရတယ်အဲ့ဒီကြီးရဲ့ချက်လေးလည်းသိထားလို့အဲသုံးတန်သွားတော့မယ်ဆိုရင်ဒါတွေအချင်းကြိုးပြင်ရမှာပြင်ပြီးတော့တော့ဘာလို့ရလဲဆိုမသွားမီကဒီသုတ်တန်နေ မသွားမီကိုဒီသက်ဆိုင်ရာပုံကိုယ်အကြောင်းကြားမယ်ဟိုမှာဖိမောင်မြို့ထဲကသင်္ကြန်သွားခြင်းလေဆို ဖိမောင်စီရီကစီရီမယာတို့စီရီကြီးကဲတို့ပြိဋ္ဌာနာရှင်ပြိဋ္ဌာနာကြီးကဲဒါတွေကျွတင်ကြောင်းကြားမယ်စစ်တပ်ရှင်စစ်တပ်ကြီးကဲပေါ့တန်ခါဖွဲ့စည်းခြင်းတန်ခါဖွဲ့စည်းကြီးကဲအခုဘုန်းကြီးတို့နိုင်ငံမှာဆိုရင် ရရွာမှာရှင်ရရွာကြီးကဲပေါ့ဒါကြတဲ့နာမုကုညေသင်နေရတယ် ဒီမကြောင်မကြောင်အတုပချလို့သူတို့ကိုလည်းကြောင်ကြအကုန်လောက်ရပါကုန်ပြင်ရပါသုတ်တန်ပိုင်းရှိသုတ်တန်ပိုင်းကိုကြောင်ကြသုတ်တန်အဆောင်ရှိအဆောင်ကိုကြောင်ကြအကုန်လုံးကြောင်ကြဟိုလူတိုင်းတော့ကြောင်ကြမို့ဒီမှာအကြီးကဲတွေကြောင်ကြဘာဖြစ်လို့ဒီလိုလောက်ရလဲဆိုတော့ရှေးခက်နဲ့ဒီခက်မတူဘူးပေါ့ဗျာရှေးရှေးတုန်းကလည်းဒီသုတ်တန်တွေဘယ်မှမသွားရမလားဒီရွာဒီမြို့ကိုတိုက်မယ် ခိုးမယ်ဆိုရင်တခိုးဓမြတွေကသုတ်တန်တွေမှာစီဝေးတိုင်မြင်ရစီဝေးတိုင်မြင်ပြီးတော့အိမ်တွေကိုသွားပြီးခိုးမယ်တိုက်မယ်ရရွာသီလိုလိုက်လာပြီးဆိုသူတို့ကဒီစုရအနေနဲ့သုတ်တန်ကိုပြေးကြတယ်သုတ်တန်ပြေးပြီးမှနောက်ကလူတွေကနီးလာပြီးဆိုခိုးထားတဲ့တိုက်ထားတဲ့ပစ္စည်းတွေပြစ်ချပြီးပြေးဘုန်းကြီးတွေကဘဲမမအကြောင်းမကြားမနဲ့သွားအထွင်တခိုးဓမြထင်ခံဒါကြောင့်ဒါတွေကိုကြိုးပြင်းရအောင် အဲ့ဒီတစ်ချက်ပေါ့နော်အဲ့ဒီလို ကြိုးပြင်ကြိုးပြင်ပြီးတော့အဲတခါဘာလို့ ਆ လဲဆိုဘုန်းကြီးတို့ဘုန်းကြီးတို့ထိုင်ဒီဆရာဆရာသမားတွေကဘုန်းကြီးတို့သင်ပေးတာတော့ဓမ္မမြုပ်ထားတဲ့ကျင်းပေးကိုစထိုင်မှာကိုထိုင်မဲ့နေရာလေးတွေကိုဆိုင်ရာပုံကိုပေါ့လေရရွာလူကြီးတို့ပါလေတန့်ရှင်းလုပ်ခိုင်းတယ်နောက်ပိုင်းမှာဘုန်းကြီးတို့ဆိုရင်လူတွေကများလာတယ်ကကိုထိုင်မဲ့နေရာလေးဒီနေ့ညကျင်းထိုင်မယ်ဆိုကျင်းပေးမှာတန့်ရှင်းရခံရတယ် ပထမဆုံးကတော့ကျင်းပေးကိုစထိုင်အောင်ထိုင်ကြပြီပြီးတဲ့အခါကျကုထိတ်ကုကြကုဘောပေါ့အဲ့လိုအစဉ်စဉ်ပါမယ်အဲ့တော့ကိုထိုင်မဲ့နေရာလေးတွေတန့်ရှင်းတော့ခိုင်းခုနလိုဒိဋ္ဌံထားတဲ့ခါကျတော့မိုးရွာရွာသွားတယ်သွားတဲ့ခါကျတော့ဒီမိုးရွာတဲ့ခါကျသင်္ချိုင်းစရာတွေပါလိရှိနေအဆင်မပြေဘူးနောက်ပိုင်းတော့ဘုန်းကြီးတို့ကဘာလို့ရလဲဆိုတော့ပြည့်နေနေရာဘုန်းကြီးပါပါတယ် သင်္ဍန်ကြီးကျင့်တဲ့ခါကျရင်ခွန်ကြီးလာကျင့်စေခြင်းသင်္ဉ္ဇရာလေးလုပ်ပေးပါညစွာညာဒေတာတွေဒီသင်္ဉ္ဇရာတွေသိမရှိဘူးညာဖြစ်တယ်လို့အတုပါကြီးချတယ်တကယ်ကျင့်တဲ့ခါကျတာမိုးရွာတဲ့ခါခုလိုမိုးရွာတွေဆိုတော်တော်ခက်တယ်မိုးရွှဲတော့ဟိုကဒိဋ္ဌာနဲ့ဖြတ်လို့မရဘူးတပတ်ဆိုတပတ်၁၀ရက်၁၀ရက်တလဆိုတလသုံးလဆိုသုံးလစာရီလိုဒိဋ္ဌာနဲ့တိုင်းသွားအဲ့ဒါတွေနားလေရတော့ အဲ့တော့သွားမယ်ဆိုရင်အဲ့ဒါတွေကိုကြိုးပြီးတော့ပြင်ရပါမယ်အခုနောက်ပိုင်းတော့ဘုန်းကြီးတို့ဘယ်လောက်ထိလောက်ရလဲဆိုလက်ဆိုင်အောင်ပုံကိုယ်ရထောက်ခံချက်တွေယူပြီးလုပ်ရင်ကောင်းပါကာရီလေးကြတော့ဘာတွေဘုန်းကြီးမှလည်းတွေ့ဘူးအခက်အခဲတွေကြုံဘူးလေဘယ်လောက်အကြောင်းကြားလို့နေနေဘုန်းကြီးတို့ရဲ့စီကံရတော့တန်ခါဒီနေရာမှာရှိတဲ့ဒီနယ်မြေမှာရှိတဲ့တန်ခါမထေလောက်ပဲကြောင်းကြတန်ခါကျန်တဲ့တန်ခါအလုံးလိုက်ကြောင်းမကြောင်းဘူး ဘုန်းကြီးတဏှာသွားထုတ်တဲ့ခါကျရင်ဘုန်းကြီးကသူ့အကြောင်းမကြားကောင်းတာဆိုတော့ခဝေးမှာရှိတဲ့ပလိတ်ကိုတိုင်ပြီးတော့ဖမ်းတာမျိုးတွေဖြစ်ခဲ့မှုတယ်။အကြောင်းနောက်ပိုင်းကျဘုန်းကြီးကဘယ်နယ်ပဲလာပင်ပင်ဒီတိုင်းမသွားပါဘူး။သက်ဆိုင်ပုဂ္ဂိုလ်ထောက်ခံချက်တွေပါရအောင်ယူခိုင်း။နေကံတော့လိုတာပေါ့နော်။ဒီနယ်သွားမယ်၊ပိုရွာသွားမယ်၊ဒီရွာသွားမယ်၊ရရွာမှာသူတို့နေကံတွေကပုံသိပါတယ် ယ်ဟာလူကြီးဘယ်ဟာလူကြီးမဟုတ်ဘူးသိဉာဏ်ပြန်ရှောင်ရှိတယ်မရှိဘူးဒါတွေကြောင်းကြတယ်နောက်တစ်ချက်ကတော့နေကံပုဂ္ဂိုလ်ရှိခြင်းအပြင်ဘုရားတို့ဒီသိဉာဏ်မှာဘာကောင်းတွေလာတတ်တယ်ဒါတွေလည်းသိရမယ်ဒီသိဉာဏ်မှာဘောစပွဲငွေကြီးတွေရှိတယ်ဘာတွေရှိတယ်ညာတွေရှိတယ်မြောက်တွေရှိတယ်စာယူပေါ့ဘာကောင်းတွေလာတတ်တယ်ဒါတွေလည်းသိတာအဲ့တော့သိမထိုင်ကိုကကြောက်စရာလမ်းပြအောင်နေနဲ့ရောရောနေတတ်တယ် အဲ့ဒါတွေကတော့နေကံပုဂ္ဂိုလ်တကြောင့်မလိုပါဘူးနေကံပုဂ္ဂိုလ်မရှိတဲ့နဲ့ရမသွားရအောင်ဘုန်းကြီးတို့ဒီမှာကျုံပါတယ်နေကံတဏှာမှာအဲဒုံလဘကိုရီကအဲ့ဒီလိုသက်ဆိုင်ရာပုဂ္ဂိုလ်ရဲ့အကြောင်းမကြားမနေသင်ញိုင်းသွားတဲ့အခါမှာပြိကလာဖတ်နေဆက်ကြောင်းကြားဘူးလို့ဒီနေကံဘာလဲဆိုတာပြုတ်တဲ့အကြောင်းကြားမှုမရှိတာအဲ့တော့ဒီကျင့်စဉ်နဲ့ကျင့်ကြပြီဆိုအကုန်လုံးပြင်ဆင်ရပါသက်ဆိုင်ရာပုဂ္ဂိုလ်ကြောင့်ဒါကြောင့်မို့ ကျုပ်ပုဂ္ဂိုလ်တွေကဒီကျင့်စဉ်နဲ့မပြောဘူးမပြောရင်ဘယ်လိုကျင့်ရမလဲသဘောပြောတယ်။ဒီကိုပေးကိုပေးရတချို့ကိစ္စ။ကိုကြွားဝါလိုတဲ့သဘောမျိုးနဲ့မကျင့်နဲ့ဒါတော့ပြောထားတယ်ရှိ။ထင်ပေါ်ဖို့ဘုံကြီးဖို့နာမည်ကြီးဖို့ဆိုတဲ့ပြောနေမကျင့်ရဘူးပြောတယ်။ဒီအစစ်ဆက်ကပြောရမှာမပြောလို့ရင်နောက်လူကမကျင့်တတ်ဘူး။အခုဆိုဘုန်းကြီးတို့အများကြီးတွေ့ပါတယ်။ဘုန်းကြီးဆိုလည်းခုထိလုံတုံးလုံဆက်ဒီချိန်မလုံဖြစ်ပါဘူး။မာပြီးသွားတဲ့ကာလမှာ ဘုန်းကြီးတို့ဗာလိလာလဲကျင်မှုတဲ့ပုဂ္ဂိုလ်တွေ့ရင်ဘုန်းကြီးမေးပါဘာသွားကျင်တယ်လဲဘယ်လိုခက်ခဲကြော်နေလဲဘယ်လိုဖြည့်ရှင်းလဲဒါမေးရမယ်ဗျမမေးရင်ဘယ်လိုမှမကျင်တော့ဟိုဆရာသမားတွေကလည်းပြောရမယ်ရေးရမယ်ရေးခဲ့အခုဆိုဘုန်းကြီးကအဲ့ဆောင်းတီတော်များဆုထားပါနောက်တစ်ချိန်ရေးဖို့ဆိုတဲ့ကြီးရွယ်ချက်နဲ့အဲ့ဒါမျိုးပေါ့ခုနလုံးမှတ်တာပေါ့ကြွားဝါလို့တဲ့သဘောမျိုးနာမည်ကြီးလို့တဲ့သဘောမျိုးဘုံကြီးလို့တဲ့သဘောမျိုးနဲ့မကျင့်အောင်မပြောကောင်းဘူးလားအဲ့ဒါမျိုး သူကကြွားပါလို့လည်းသူမျိုးပြောတယ်သူကကြင်ကျင်လို့မေးလာပြောရမှာအမျိုးသင်ပေးတယ်ပြောရမှာသူသင်ပေးနေတာဟုတ်သင်ပေးနေတာအဲ့လိုမှဆင်ဆက်မသင်ပေးခဲ့မပြောခဲ့နောက်လူတွေကဘလို့မှကျင့်လို့မရဘူးဘုရားလက်ထက်ကဆိုရှင်မဂတဝရှင်မြတ်ကြီးတို့ဒီဒုရ73ပါးလို့ဆောင်းနေလို့ဣရိတဲ့ရကျန်တဲ့ရှင်မြတ်တွေလည်းအဲ့လောက်မဆောင်းဘူးဒါမျိုးတွေပေါ့ဒါဆင်ဆက်စာပေတွေမှာလည်းရှိတယ်မှတ်တမ်းတင်တယ်ဘယ်လိုမျိုးလဲဒါတော့သုံးတန်သွားတဲ့ ဒါပဲအဓိကဘုန်းကြီးအဓိကပြောပါမယ်သုတ်တန်သွားရင်လည်းဘုန်းကြီးတို့ဒီမှာတော့ဘာဆောင်လို့ရလဲဆိုသုတ်တန်တူသုတ်တန်ဒီကတူတင်ရမယ်မျိုးနဲ့ရွာနဲ့ဝေးနေရင်ဒါအရင်ကြီးကတူတင်ရမယ်ယုတ်ကမှုတူတင်ရမယ်အဘောဂတိကတူတင်ရမယ်ယထတန်တိကတူတင်ရမယ်နိတိတူတင်ရမယ်ဒါလူတွေလည်းလွတ်ကောင်းပါပန်းတကူတူတင်တို့ဒီဆွေတူတင်ဆိုတော့ဒါဘုန်းကြီးတွေနဲ့ဆိုင်တယ်ရဟန်းတော်များကြတဲ့ဆုံးမဲ့လူမဲ့လူရှိရင်တော့ဒါရမယ် သုတ်တန်သွားတော့မယ်ဆိုရင်မသွားခင်ရတဲ့ဒီသုတ်တန်ကုဏသက်ဆံဌာနကြောင်းကြားပြီးတော့ကိုကိုယ်တိုင်လည်းသွားကြည့်ညနေပိုင်းကဘယ်နေရာထိုင်လဲအသုတ်တန်တွေကိုဒီကသွားကြည့်ထားတယ်ဘယ်နေရာမှာပါရှိတယ်မမပြတင်းကျမ်းကြောင့်များသောရင်တန်ရှင်းမှုမရှိဘူးတန်ရှင်းခဲ့ရတယ်မီးမရှိဘူးမီးမရှိတဲ့အခါကျဘယ်နောက်မှသင်္ကုတ်ရှိတယ်ဘယ်နောက်မှပါရှိတယ်အရှိရမှာပါရနောက်ရမှာပါရမြောက်ရမှာပါကိုယ်တွေပေါက်နေလားကျိုးနေလားဒါတွေလည်းကုန်ကြည့်ထားတယ် မကြည့်တိုင်းအဲ့ဒါတွေညကြကြောက်စရာလို့ထင်တတ်တယ်။ဟောငုတ်ငုတ်တိုင်တိုင်းစိုက်တာလေ။အဲ့ဒီကြောက်စရာအာရုံထင်တတ်တယ်ကြည့်မတတ်။အဲ့ဒါတွေလည်းညံ့နေတွေကသိချာသွားပြီးလေ့လာပြီးကြည့်တာ။ကြည့်မှညမှနောက်ဆက်မကြီးအန္တရာယ်ကင်းကင်းနဲ့ကိုယ်အထောက်မယ်။အဲ့လိုနဲ့နေ့မှလည်းသွားကြည့်တာညနေပိုင်းကျတော့ငါပြောသလိုပေါ့လေ။ကိုကြောင်းပြန်ရောဒီကဒီအောင်အာယုံပြုပြီးဒီသုတ်တန်ဌာနအာယုံပြုပြီးမေတ္တာပို့ပါမယ် ညပိုင်းတော့လူအိတ်ချိန်တော့ပေါ့ခုနိုင်ဆယ်နိုင်လို့သွားကြသွားတဲ့ခါကျသုတ်တန်နဲ့ဒါတိုင်းလို့သုတ်တန်ရဲ့အပြင်စီးရနေပြီးတော့အကုန်လုံးတန်းတန်းပြီးတော့ဘုန်းကြီးတို့ဆံမတွေသင်ပြလူကြီးတွေ့ရတယ်ဟိုတဲ့မဝင်နေဘူးပါတာဘယ်နည်းအောင်တော့ရုပ်သိမ်းဘယ်နည်းအောင်မြို့သားဘယ်နည်းအောင်ရန်တော်ဘယ်နည်းအောင်ဒီလိုက်စင်ဘယ်နည်းအောင်ဒီလိုအပြင်ကနေတန်းစီပြီးတော့ဒီသုတ်တန်နဲ့ရှိတဲ့ဝန်းဝိုင်းတစ်ခုလုံးမှရှိတယ် သုတ်တံဝေမရောက်ဘူးတဲ့ပုဂ္ဂိုလ်နဲ့ဓာမိနဲ့တူပြီးဒါကဘလောက်ကျယ်တယ်ကြည့်ဓာမိနဲ့ထိုးပြဒီတစ်ခုလုံးမှာရှိတဲ့တတ္တဝါအလုံးမေတ္တာကို15မိနစ်ခန္ဓာသုံးမေတ္တာကိုအဲ့ဒီချိန်မှာခန္ဓာသုံးမေတ္တာကိုအသိရည်ကြည့်ပါဘာဖြစ်လို့လဲဆိုတော့တော်တဲ့တောင်တွေသွားတော့မွေစုကင်းစုတိရိစ္ဆာန်စုဒါတွေအများနဲ့ဒုက္ခပိနေသမတ်ထားပါတော်တဲ့တောင်တွေသွားကျင့်တဲ့ပုဂ္ဂိုလ်ကခန္ဓာသုံးမေတ္တာကိုပါဠိလိုပုဂ္ဂိုလ်ဗမာလိုပုဂ္ဂိုလ်ကြိုက်တာကိုအဲ့ဒါအသိရည်ကြည့်ပါ ဒါတွေကိုလေ့လာထားမယ်ကျင့်သုံးထားမယ်စောငါတွေပုံနည်းတွေလောက်ထားမယ်အဲ့လိုတော့အဲ့ဒီလိုနည်းနဲ့ဘုန်းကြီးတို့သင်္ကြန်ဘဝမှာ ချက်ချင်းမဝင်ပဲနဲ့အပြင်စည်းခေါ်တာပေါ့နော်အပြင်ဘက်ကနေမေတ္တာပို့ပါတယ်15မိနစ်လောက်မေတ္တာပို့ပြီးတဲ့နောက်ပိုင်းမှာလည်းချက်ချင်းမဝင်သေးပါဘူးဖြည်းဖြည်းချင်းအဲချက်ချင်းဝင်နေတော့ဘာလို့လဲဆိုမေတ္တာရခံတာပေါ့ဗျာမေတ္တာရခံတော့ဘယ်လိုမေတ္တာရခံလဲဆို ဒီသင်္ချိုင်းတွင်မှနေထိုင်ကြကုန်တော့မြင်ရမမြင်ရပုံကတော့ပေါ်မယ်။မတို့တွေဒီနေရာဒီဌာနလာတော့ငါသင်တို့ကအနောက်ဆက်ပေးဖို့မဟုတ်ဘူး။ဒါကြောင့်သင်တို့တွေကိုယ်နေရာနဲ့ကိုယ်လွတ်လပ်သွားနိုင်တယ်လာနိုင်တယ်။အဲဒီလိုပြောရတယ်။ပြီးတဲ့အခါကျတော့ငါတို့တွေဒီနေရာဒီဌာနလာတဲ့ရည်ရွယ်ချက်ကတော့သူတို့ကောင်းတရားတွေကျင့်ကြံအထောက်ကိုဖြစ်တယ်။ဒီသူတို့ကောင်းတရားတွေကျင့်ကြံအထောက်ပြီးဒီကုသိုလ်ကောင်းမှုသင်တို့တွေကပေးဝင်မှာဖြစ်တယ်။ အဲ့ဒီလိုကုသိုလ်ကောင်းမှုတွေပေးဝေနိုင်ဖို့အတွက်ဒီနေရာဒီဌာမဒီနေရာဒီဌာမဒီနေရာဒီဌာနမှာငါတို့တို့သူတော်ကောင်းတရားတွေလို့လာနေအထုတ်ခွင့်ရအောင် အနောက်ရှက်မရှိအန္တရာယ်ကင်းနဲ့အထုတ်ခွင့်ရအောင်ငါတို့ကိုကူညီကြပါဆောက်ရှောက်ကြပါပံ့ပိုးကြပါအဲ့ဒီလိုပြောရပါခါဒီလေးယောဂီတွေကမပြောတိုင်းဘုန်းကြီးတို့ချပေးရတယ်အနည်းဆုံး၃ကောင်းလောက်ချပေးမယ်ပြီးတော့ကိုကိုကိုယ်တိုင်လည်းမေတ္တာရခံပါဒီလိုပြောရအောင် ဒါကတော့အခြေခံမေတ္တာရခံနေမှုပေါ့ပြီးတော့ကိုကြိုက်တယ်လို့မေတ္တာရခံနေတယ်အဲ့လိုမေတ္တာရခံပြီးမှဘုန်းကြီးတို့အတွင်းစည်းကိုဝင်ပါတယ်အတွင်းစည်းဝင်ပြီးတဲ့အခါတော့ဘာလို့ကြပြန်လဲဆိုဒီမှာနှစ်ပိုင်းပေါ့နော်တချို့ကြအတွင်းစည်းဝင်ပိုင်းမှာအတွင်းစည်းချက်ချင်းဝင်မယ်နဲ့အပြင်ဘက်မှာနေပြီးတော့ချို့ကြဘယ်လိုကျင့်လဲဆိုပြင်ဘက်ပြင်ဘက်ကနေသင်္ညာပြင်ဘက်ကနေဟိုတပတ်နှစ်ပတ်သုံးပတ်တစ်လလောက်ချီပြီးတော့ကြာကြာကျင့်တဲ့ပုဂ္ဂိုလ်က ဒီပညာပြင်မှာတလားတွင်းထဲမှာတလားအစာရည်ပြင်မှာတပတ်တွင်းမှာတပတ်ဒီလိုကျင့်နေရတယ်လေကြောက်ွယ်တဘုံကြီးတော့အဲ့လိုမလုပ်ဘူးအတွင်းနဲ့ဝင်နေဝင်ပြနောက်ပိုင်းမှာကျတော့တချို့ကျတော့ရက်တွေကြာကြာထုတ်တယ်ဆိုရင်ဟောတလားလောက်ထုတ်တယ်ဆိုနောက်ဆုံးတစ်ပတ်မှာသုံးဖို့တမာရီအားကောင်းမှဒီထဲမှာရှိတဲ့ပုဂ္ဂိုလ်တရားဟောပေးတာလို့ဘယိဘာညာရုပ်ပေးတာဒါတွေလုပ်တယ်ဘုန်းကြီးတို့ကတော့ဘာလုပ်လဲဆိုတော့ ဆရာသမားတွေကလည်းနီးတယ်တချို့ကြပြီးတဲ့ချိန်မှာမှလုပ်တယ်တချို့ကြတော့ဝင်ဝင်ချင်းလုပ်တယ်ဘုန်းကြီးတို့ကတော့ဝင်ဝင်ချင်းလုပ်ကြတယ်ဘယ်လိုလုပ်လဲဆိုသင်္ချန်ဆရာထင်အရင်သွားတယ်သင်္ချန်ဆရာတို့လှဲမှိုက်တဲ့ရည်လှဲရတယ်မိုက်တဲ့တွေလှည့်ပြီးတော့နောက်ပိုင်းမှာဘာလို့ရလဲဆိုသူတော်ကောင်းတတ်တွေလာရောက်ပြီးတော့ဒီပိယတရားနာနိုင်အောင်ဘာလို့ရလဲဒီမွေးတွေဖြာတယ်မွေးတိုင်းတွေထွန်းကြတယ်ဒီလိုလုပ်ပါ ဒါတော့ဒီနတ်တွေလာဖို့ရှိတယ်ဗျနတ်တွေကတန်ရှင်းတတ်ရမှသာပါရောမွေးတိုင်းနဲ့ထုံပြီးအကုန်လုံးဖိတ်ပါအဲဒီသင်္ချိုင်းကုမာနေတိုင်းကြောင့်မမြမမြပုဂ္ဂိုလ်ပေါင်းလို့အလုံးပေါ်တခြားနတ်တွေရောအကုန်ဖိတ်တယ်နတ်ပြည်မှာခုချိန်အစားပြီးဒီမှာသံဃာများနဲ့တကွာယောဂီသူတော်စင်ပေါင်းတော့သင်တို့အတွက်ဗာပြည့်တွေရုပ်ပင်မယ်ဒီပြည့်တွေလာနာကြောင်းဒီပြည့်တွေကြားနာတဲ့အတွက်သင်တို့တွေဘေးမျိုးမျိုးအနေနဲ့မျိုးမျိုးဆင်းရဲဒုက္ခမျိုးမျိုး နတ်တင်မကဘူးနော်အကုန်လုံးဖိတ်ဖိတ်တာပစ္စည်းတရားနဲ့ဒီအကုန်လုံးဖိတ်ဖိတ်လာကြအကုန်လုံးဒီထဲမှာအဲလိုဖိတ်ဖိတ်လိုက်ဖိတ်ဖိတ်ပြီးမှဘုန်းကြီးတို့ပေးရရုပ်ပေးတယ်သံဃာ၅ပါးသွား၅ပါး၂ပါးသွား၂ပါးတိုင်ပြီးတော့ဗာပေးရုပ်မယ်အဲလိုပေါ့ပရမခေါင်းဆောင်လုပ်တဲ့ပုဂ္ဂိုလ်ကဖိတ်ဖိတ်ဖိတ်ဖိတ်ပြီးမှယုတ်ဖပူဇော်ပေးတယ်ယုတ်ဖပူဇော်ပေးပြီးတော့ gain ဒီကုသိုလ်ကောင်းမှုကိုဒီယုတ်ဖပူဇော်တဲ့ကုသိုလ်ကောင်းသင်တို့တွေမျှပေးဥပါလေ ဝမ်းမြောက်အောင်သာတာရုခေါ်ကြပါအဲ့လိုနဲ့သူတို့အမျှပေးဖို့ပေါ့အမျှပေးဝေပြီးတော့မှဘုန်းကြီးတို့ခုနကကျင့်တဲ့ကျင့်ဖို့အစီအစဉ်တိုင်းပဲသွားကြလေဆိုတော့မြုပ်တဲ့ကျင်းတွေကိုအရင်စထိုင်ပါကျင်းတွေရှိနေအဲ့ဒီဘက်ကိုအရင်သွားနော်ကျင်းတွေကိုအောင်ကျင်းတွေကျင်းတွေပေးမှစထိုင်ရအကြောက်ဘူးဆိုရင်တော့တယောက်တည်းကျင်းပေါ့ကျင်းထိန်ကျင်းမှာဒီမှာလဲ ကျင့်ထိုင်တဲ့ကံမှာလည်းဘုန်းကြီးတို့အမျိုးမျိုးသင်တာရှိတယ်နော်ဒီမြုပ်ထားတဲ့ကျင့်ပေးမှာတချို့ကခေါင်းနဲ့မြုပ်တာရှိတယ်တချို့ကကြတော့တစ်သားတွေပါရှားတဲ့အခါကျတော့ခေါင်းကြီးကိုနောက်ပြန်သုံးဖို့အဝိပတ်မြုပ်တယ်နောက်ပင်လယ်ကမ်းခြေတို့တချို့ရတရားတစ်သားရှားတဲ့နေရာဝိပတ်မြုပ်တယ်အဲ့ဒီနေရာတွေရှုမှတ်နိုင်နေတယ်သူကတော့ဘုန်းကြီးတို့သင်တဲ့ဆရာသမားတွေပါတော့ဒီလူတရားလောက်ရှိတော့ဝချုံကြီးတွေယူသွားဒီ တောရဒေသမြို့ရဒေသနဲ့မတူဘူးတောရဒေသကျမြောက်တိုင်းတချို့နာမည်လည်းမရေးဘာမှမရေးဘူးဒီတိုင်းပဲမြေကြီးပုံမြောက်တိုင်းအဲဘယ်နည်းကမြောက်ထားမှမသိဘူးပေါ့ဗျာမြို့ရဒေသဆိုဘယ်ဘယ်နည်းဘယ်ရနာမည်နဲ့အသက်နဲ့တချို့ရပူတာရေးတယ်အဲ့ဒီကကြဒီမြောက်ထားတဲ့ခြင်းဟာတလားမပြည့်သိမ့်အပုံနဲ့ထုတ်တယ်တလားကြော်မှထိုင်ကောင်းတယ်ဆိုပြီးတော့ဒီဝချုံကြီးတွေကြီးသွားတယ်ဗျအိဆရာမ ဒါတခါတလေဒီသောတာတင်ညာဝင်များပုံနာနေနန်းနန်းတော့အဲ့ဒီဆရာသမားတော့ဗာတင်တယ်ဟာပဲကျင်းရနန်းဒီဒီဒီကိုခြုံကြီးတွေနဲ့လိုက်ထိုးတာအဲ့ဒီကျင်းတွေထိုးရင်ထိုးနေလဲပုံပုံနာကပျောက်သွားပြန်အဲ့လိုမျိုးဖြစ်အဲ့ဒီဆရာသမားဒီလိုပါပဲကိုတော့တဲ့သူတို့ဒီလိုက်ပုံနာနန္ဒပါမယ်အဲ့လိုမျိုးအဲ့ဒီမှာလဲဒီအလောင်းကဘယ်တော့မှမြုပ်ထားမှမသိဘူးရန်ထိုးသွားထိုးတဲ့အခါကျဒီအထိုးမတက်လို့ရင်ဒီအလောင်းအောင်သွားထိုးပြီးတော့အုပ်ရည်ပြီးပန့်ခတ်တယ်အဲ့ဒါတတိထားထိုး ထိုးလို့ဒီလိုထိုးပြီးတော့ပြန်နှုတ်ကြည့်တော့ပုံနာမနာတော့ဆိုဒီကျင်ထိုင်ပေါ့ဗျာအဲ့လိုတဲ့မှာဒါတစ်မျိုးပေါ့နော်နောက်တစ်ခုကတော့တခါအခုကတော့ဘုန်းကြီးတို့ဒီသင်္นานနေဒီသုတ်တံမသွားခင်မှာဘုန်းကြီးကခုတော့လူရိုးတစ်ဆက်စာရတယ်ကိုအင်္ဂလန်ရောက်နေတယ်သူမတရားပေါ့ရှောင်းမတရားကသူကမန္တလေးနေတော့ဆေးကြောင်းပြီးတော့သူကလှူလိုက် ဓမ္မတော့ဘုန်းကြီးတို့စကျင်ကဆိုတော့အဲ့လိုအယိုးကမရှိဘူးပညာယုံမှာအယိုးကောက်တာရှိသေးတယ်ပညာယုံမှာအယိုးကောက်တယ်တချို့ရဒေတာကြတော့ဘယ်လိုလဲဆိုသူဘရာသာတိတမရှိဘူးသူဘရာသာတိတမရှိတော့နိစ္စတဲ့ပုဂ္ဂိုလ်နဲ့ပညာကိုသွားတူသွားတူတဲ့ခါကျရင်တချို့သင်္ကြန်ကခုနခေါင်းမထဲဘူးဒီတိုင်းပြောချို့သင်္ကြန်မြခေါင်းထဲဘူးပေါ့နော်အဲတော့သူတို့အရတ္တိတာတချို့အရတ္တိတာအစွဲတွေရှိတယ် ကျင်းတဲ့ကျင်းဟောင်းဒီဆွေမျိုးသားကြီးမဲ့သွားတူရတယ်အသိဉာဏ်ဆောင်မဟုတ်တော့ဘယ်နာကျင်းဟောင်းလားကျင်းတယ်လည်းမသိဘူးရန်တူရန်တူလို့ကျင်းဟောင်းတူရနေဆက်တူရမယ်ကျင်းတဲ့ပြောင်းရင်နောက်တလောင်းတိတ်တတ်တယ်ဆိုအဲ့လိုလူစားတယ်လို့ရှိတယ်အဲ့တော့ကျင်းဟောင်းနဲ့ပဲဆက်တူတယ်ဒီကျင်းဟောင်းတဲ့ရိုးတွေကိုဖော်ထုတ်ပြီးတော့ခြံစည်းကိုပြတ်တာတော့ဘုန်းကြီးတို့အသိဉာဏ်တခုသွားကျင်းနေတာကတော့အဲ့ဒီခုနကဝချုံကြီးပါသွားတယ် ဟိုရောက်မှကို့မှာလည်းအယိုးကမရှိတော့အဲ့လိုအယိုးတွေဝချုံနဲ့ကောင်းအဲ့မှာလည်းဆရာသမားတစ်ပါးအယိုးကောင်းနေကိုသင်ပါမယ်ဘယ်လိုကောင်းရလဲဘယ်လိုယူရလဲဘယ်လိုကြည့်ရလဲပေါ့အဲ့ဒီတော့ကတော့ဘုန်းကြီးဒီမျိုးသမီးကောင်းရုပ်မျိုးသားကောင်းရုပ်ခွက်တတ်ပါခုတော့တရိုးတည်းရှိတာဆိုဘာမှမသိဘူးအယိုးပဲရိုးစုပဲကြည်ပါလို့ဆိုရင်တော့ကဒီတည်သွားတဲ့ပုံကောင်များဆွေးကမဆွေးဘူးပြဆွေးကကြမ်းနေသွားတွေလည်းငငယ်ရွယ်ဆိုဟိုမကြိုးဘူး အသက်ကြီးတဲ့ပုံကိုဆိုရင်တော့ဟို7နေလဲကြွနေလဲသွားရရလဲတကြိုးကြီးနဲ့ဖြစ်နေအဲ့မျိုးကောက်ကောက်တဲ့ခါကျတော့အဲ့ဒီဆရာသမားတစ်ပါးတော့ဘုန်းကြီးသင်ပေးတာကကောက်လိုက်တဲ့ခါမှာဒီအယိုးပိုင်ရှင်လည်းဖြစ်ခြင်းဖြစ်မယ်ရိုးကောင်းတခြားပုံကိုလည်းဖြစ်ခြင်းဖြစ်မယ်ကိုကကောက်လာတယ်ကောက်လိုက်တဲ့ခါမှာသူ့မှာမထွက်တာလို့ဒီထဲမှာသူတို့သုံးတာတော့ဝိနာဘာဝရုပ်ပြောင်းရုပ်လွဲနဲ့ပါလာနေကိုကရိုးကောင်းကြီးကောက်လိုက်တယ် ဒီအောင်မှဒီရိုးကောင်းတရားကြည့်ရတာပေါ့ဒါရှုခွေးရှုခွက်တွေတည်းမှာပါတယ်ရိုးကောင်းကြီးကြီးနဲ့ဟိုအတွင်းထဲမှာခိုးအောင်နေတဲ့ကောင်မွေတို့ကြွက်တို့ပုံစံပြောင်းနေပြောင်းပြီးထွက်သွားတယ်အဲ့မှာလန့်တတ်တယ်ဟိုကောင်ရှော့ကလေးထွက်သွားတာလို့ကိချင်များထွက်လာတာလေဒါလေးတဲ့တတိထားထိုးကြည့်ရရိုးကောင်းပုံစံကွက်ကွင်းကြည့်ရဒါကလေးကြိုင်တော့ယုံလာလို့ဆရာသမားကဘာလုပ်လဲဆိုဒီဆရာတော်ကြီးကသူကိုယ်တိုင်ရိုးတွေကောက်ပြီးဘုန်းကြီးတို့ရှုတဲ့ကျင်းပေါ်လာတယ်ခြေတော်ရိုးတွေလက်ရိုးတွေခေါင်းရိုးတွေ ဒီမှာကိုယ့်ကိုဓာမီနဲ့ထိုးကြည့်ပေါ့ရိုးမမြင်အောင်ရိုးရှုခွင့်ရှုပါဒီလိုသင်ရတဲ့ဓာမျိုးတွေလည်းရှိတယ်အဲတော့ဒါကတော့ရိုးကောင်းနေပေါ့နော်ဒီခါဘာတွေသိထားမလဲဆိုတော့ဒီသင်္ချိုင်းမှာဘာကောင်းနေလာတတ်တယ်ဆိုဒါကဒေတာကနေမေးထားဘာကောင်းနေရှိတယ်ဘာကောင်းနေလာတတ်တယ်ဒါတွေခွေးတွေတွေ့တယ်ကြောင်တွေတွေ့တယ်ခုခွေးရှိပါတယ်ကြောင်ရှိပါတယ်ဘာကောင်းရှိပါတယ်အဲ့ဒါကိုမကြောက်ပါနဲ့ ကိုတယောက်ကထုတ်ပါစာရီလို့ဒီဟာတွေလည်းသိရအောင်နောက်တစ်ခုကတကမြုပ်ထားတဲ့ခြင်းမေးထိုင်ရင်းနဲ့ပဲဘာတွေကြုံတတ်လဲဆိုတော့ဒီအလောင်းကောင်ပုဂ္ဂိုလ်မွေတို့မြေကျွတ်တို့မြေဘုဘတုတို့ငရှင်းတို့စားဘုန်းကြီးတို့ရှုမှတ်နေတော့ကိုဒီလောင်းကောင်ခေါင်းနဲ့ထည့်တာလောင်းကောင်ပုဂ္ဂိုလ်ဆိုရင်လူစားအကောင်ကလူစားခေါင်းထဲမှာအတ္တမလန်နေမြည်နေတတ်ဒါလည်းသဘာဝပဲတဲ၆တံပဲ အဲ့ဒီကာလမျိုးဆိုဝိသုရိမတုဘာလို့ဘာပြောထားလဲသူ့နေရာသွားရင်အတန်ကြာရင်ကြာမယ်နတ်ရရင်ရမယ်ရှင်းမြင်မြင်မမောင်းမထိုးအောင်နှင်မထိုးအောင်ဆိုရပြောသွားဘာဖြစ်လို့လဲဆိုတော့ခွေးကောင်စားနေတာကိုသွားမောင်းရင်သူစားနေမောင်းရင်ကိုကြိုက်မှာဒါတော့တဘာဝအဲ့ဒီသဘောမျိုးသူတို့စားနေတာကိုကိုကသွားပြီးတော့မောင်းထုတ်မယ်ဆိုရင်ဒီကားလေးကိုဘက်ကံဘက်ပြန်တတ်တယ်ပေါ့နော်ဘုန်းကြီးဆရာသမားတစ်ပါးပြောဦးတာတော့ဘာကြောက်ဘူးလဲဆိုသူမေးခဲ့ဘူးပါ ဝိညာဉ်တွေစခြင်းသူတော့ဘာမှဖြစ်ဘူးတဲ့အဲ့ဒီဘုန်းကြီးကတော့ဘုန်းကြီးထင်တယ်အဲပရိကမလောက်တာလည်းပါမယ်သံဃာစားတယ်လည်းပါရင်ပါမယ်နင့်ထုတ်တာလည်းပါရင်ဘုတမျိုးမျိုးဖြစ်ပါမယ်ဒီအဲ့ဒီကျင်းပြီးကိုထိုင်ရင်းနဲ့ခုနကတော့တခုခုလောက်နေတာဖြစ်ပါမယ်အဲ့ဒီမှာစားတောင်းနေတဲ့ပုဂ္ဂိုလ်ကရိတ်တာခဲနဲ့သူတို့ခေါင်းပေါက်ပြီးပြန်ပြီးကြောင်းပြန်ပြန်ဒါမျိုးတွေလည်းဖြစ်တယ်အဲ့ဒါတွေကိုဘုန်းကြီးကမဖြစ်အောင်မလုပ်ရလဲဆိုတကယ်လို့ခုနက ဒီလောင်းကောင်ပုတ်ကိုမြေကျွတ်တို့မြေကိုကလူတို့ငရှင်းတို့မွေတို့ကစားနေဒီခေါင်းရကလုံးအတန်နေမြည်နေတာကိုဒီခေါင်းတွေကလူစားနေကြောက်လို့ရှင်ရင်ဒီမြေကုံပေါ်ဒီလိုလက်နဲ့ထိပြီးတော့မေတ္တာပုံနဲ့မေတ္တာတော်ယူတာပဲမောင်းထုတ်တယ်နှင်ထုတ်တယ်ဆိုတော့ခွန်ကြီးတို့လူတွေတော်တော်များများကဘာဖြစ်ကြောက်လာရင်ဘာဖြစ်လဲတန်ဖိုးတွေရောတန်တရကင်းကာတာရောအဲ့အဲ့ပြတ်တယ်အဲ့ဒါမျိုးမလုပ်ရဘူးနော် မှတ်တာနော်ခုလည်းအတူတူပဲသုံးတန်သွားသွားဘယ်သွားသွားအိမ်ပဲဖြစ်ဖြစ်ဘယ်နေရာပဲဖြစ်ဖြစ်ကြောက်စရာလန့်စရာအာယုံကျုံးလိုက်ပါလို့မယ်မေတ္တာပို့မယ်ဒီမှာကိုပြုလာတာကုသိုလ်အမျှပေးဝင်ဒါပဲလုပ်ရနော်ခုနတန်ဖို့တွေဘာလို့ရုပ်လိုက်လို့ရှိရင်သူတို့မောင်းထုတ်တော့နှင်ထုတ်တော့ပြစ်တော့သူတို့ကလည်းသူတို့ခွင့်တာတဲ့အခါကျပြန်ပြီးတွေ့တတ်တယ်ဒါကြောင့်ဘုန်းကြီးတို့သင်ညံ့သွားတဲ့ပုံကောင်များအဲ့လိုမျိုးမလုပ်ရဘူးဒါမှဒီမှာကိုလိုလေးတွေရှင်တော့က စတင်နေဗမာပြည်မှာတက္ကသိုလ်တွေထောင်ထားတဲ့ဆရာတော်ကြီးတွေထောင်ထားတက္ကသိုလ်မှာသူတို့ဗမာအိန္ဒိယတဲ့ဒေါက်တာဘွဲတွေရတော့ဘုန်းကြီးတွေနှစ်နှစ်စုလောက်ကြပါလာမေးကြမှာတချို့ကသင်တာသင်တာမကျင်ဘူးသူတို့ဝန်ခံပါဆရာတော်တဲ့ဒီလိုဝိသုဒ္ဓိမတ်တွေကသင်ပေးတာရှိတာဆရာတော်တခါမှမကျင်ဘူးအဲ့ဒီစာထဲမှာနဲ့ဒီလက်တွေ့ပိုင်းနဲ့ကြွားချချက်လေးတွေရတော့သိချင်တယ်ပြောပြပါလား ရပါတယ်လို့ရှင်ပြတော့ရှေ့ဝန်သာပြောပြတယ်သူတို့ကတော့ဘလောက်ထိလောက်သွားတယ်ဆရာတော်အတန်ဖိုင်ဖမ်းလို့ရမယ်ရပါတယ်လို့အတန်ဖိုင်နဲ့ဖမ်းသွားအဲ့လိုနည်းနဲ့ဘုန်းကြီးလောက်ခဲ့ပါတော့ကျင်တော့ခုနလိုအခက်အခဲတွေကြုံပါတယ်ဘယ်နေရာမဆို ကိုမမြင်ရလို့မရှိဘူးလို့ပြောလို့မရတဲ့အရာတွေအများကြီးရှိပါတယ်အဲ့ဒီလိုမျိုးခက်ခဲတွေကြုံတာမှတ်ထားဖို့ပါကအခုသင်္ကန်းသူသင်္ကန်းသားတွေဘုန်းကြီးကျန်ညံပေးနေတာပါပဲဆိုတော့အဲ့လိုကြောက်စရာတန်းစရာအောင်တွေကြုံနိုင်ပါလို့မလဲ မေတ္တာပို့မယ်သံဖို့တွေပါပြီးမရွတ်စေချင်ပါဘူးတန်တရာကင်းကတော့မရွတ်စေချင်ပါဘူးပြီးတော့ဒုတိယအနေနဲ့ဘာလို့ကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေကိုအမျှပေးဖို့ပါသူတို့လိုချင်တာတာပါခါရီလေးဘုန်းကြီးတို့ကဘလို့ဖြစ်နေသူတို့ကဆင်းရဲဒုက္ခရောက်တော့အခုကြီးရမလားလို့သူကပြလိုက်မှကိုသူကတာမိုးတွေကျုပ်ပြီးမောင်းထုတ်လိုက်တော့ပိုဒုက္ခရောက်သွားဒါမျိုးတွေလည်းအများကြီးကြုံလို့မလုတ်စစ်ပြမအောင်သူသဖြင့်ဒီလိုသုတ်တန်သွားကျင့်တဲ့ပုံကများအဲ့လိုမလုပ်အောင်ဒါက ခေါင်းနဲ့ထဲတဲ့အလောင်းကိုတလအတွင်းမှာစားရတဲ့တတ္တဝါတွေတချို့ကြခေါင်းနဲ့မထည့်ဘူးအဝိပ္ပမြောက်တယ်အဝိပ္ပမြောက်တဲ့ခါကျတော့ပြင်လကန်းချီမြို့တွေရွာတွေဘုန်းကြီးတော်တော်များများသွားကျင့်မှုပါတယ်အဲ့လိုကျင့်တဲ့ခါဘာတွေ့ရလဲဝိပ္ပမြောက်တဲ့ခါကျတော့ဒီခုနအကောင်မလောင်နေရစားနေသဲတွေကဒီလိုဒီလိုလုံဒါတွေသဲချောက်တာမဟုတ်ဘူးဟိုကောင်တွေလူစားဒါလေးတွေသိထားဖို့ပြောမြေကြီးတွေဆိုမြေကြီးကလှုပ်ရွာဒီလိုဒီလို ကြောက်ရင်ခုနလိုသံဃာတွေရုပ်ပြီးမောင်းမထုတ်ပါနဲ့ဘာလို့ရမလဲဆိုတော့မေတ္တာပို့မယ်မျှပေးဝင်မယ်ဒါလေးတော့မှတ်ထားလို့ရဘယ်နေရာရောက်ရောက်ဟုတ်လားတွေ့တတ်ပါတယ်မြင်တတ်ပါတယ်တကယ်လို့ကိုမမြင်ရတဲ့ပုံကိုယ်တွေမြင်လာရင်ဒါလည်းကြောက်တတ်တယ်လူတစ်ပါးကြောက်ရင်ဘာလို့တတ်လဲသံဃာတွေရွတ်တာလို့ဘာလို့မလုပ်ပါနဲ့ဘုန်းကြီးအခုသင်္ကန်းပြရတာလည်းပြောချင်ပါမလုပ်ဘဲနဲ့ဘာလို့မလဲမေတ္တာပို့မယ်ကိုပြုလုပ်ထားတဲ့ကုသိုလ်ကောင်းဝယ်အမျှပေးဝင်မယ်ဒါမျိုးပေါ့နော် မေတ္တာရခံလည်းရအောင်ဒီနေ့ရည်လဲရည်ကြပါဘုန်းကြီးတပည့်လေးတစ်ပါးဆိုရင်အဲ့လိုဘုန်းကြီးကတချို့ဘုန်းကြီးလေးတွေကြတော့ဒီသင်္ချန်သွားမှကြောက်တာကြောက်တော့မလိုက်ချင်ဘူးတော့ကိုယ်တပည့်ဆိုအမိအာနဲ့နဲ့ခေါ်တယ်မလိုက်ရဘူးမလိုက်မတရားလားလိုက်ခဲ့ကျိုးဘုန်းကြီးလည်းပါပဲခြေတော်ပါပါလေကွာတည်တော့မတည်တော့ဘူးဆိုချတယ်အဲ့လိုမျိုးလိုက်တာလည်းကြီးတယ်တချို့ပုဂ္ဂိုလ်ကြတယ်ဘာပြောလဲဆိုတော့ ငါကြောက်လို့ပါမေတ္တာရခန္ဓာပြောထူးဆန်းမေတ္တာငါကြောက်လို့ပါငါတော့မပြပါနဲ့အတန်မပေးပါနဲ့ဆိုတပည့်တော်အဲ့လောက်ထိမေတ္တာရခန္ဓာဆိုမဆိုးပါဘူးလို့ကိုကြိုက်လို့မေတ္တာရခံပေါ့ခုနကတော့ဘုန်းကြီးကရေပုံရမေတ္တာရခံလို့ပြောရတော့ဒါမျိုးတွေကြုံနေတယ်အဲမေတ္တာရခံနဲ့တိတ်လို့ရနော်ခုနကလေးပြန်ပြောမယ်တကယ်လို့ခက်ခဲရှိရင်ဒါမျိုးမေတ္တာရခံနဲ့ပြည်လေတတ်ပါနော်ကိုရင်ကိုတော့တခြားနေရာလို့ ခုနဘုန်းကြီးတို့သုတ်တံဝင်လို့မယ်ဆိုဒီသုတ်တံတွေမှာနေထိုင်ကြဦးတော့မြင်ရမမြင်ပုဂ္ဂိုလ်ပေါင်းတို့အရုတွေဒီနေရာဒီနေရာဒီနေရာဒီဌာနလာတာသင်တို့ကိုအနောက်ချက်ပေးဖို့မဟုတ်ပါဘူးဒါကြောင့်သင်တို့တွေကိုယ်နေရာတွေကိုလို့လာသွားနိုင်ပါလေလာနိုင်ပါလေနေနိုင်ပါလေအရုတွေဒီနေရာဒီဌာနကိုလာတဲ့ရွေချက်ကတော့သူတော်ကောင်းတရားတွေကျင့်ကြံအထုတ်ဖို့ဖြစ်တယ်ဒီသူတော်ကောင်းတရားတွေအထုတ်ကျင့်ကြံပြီးဒီကုသိုလ်ကောင်းမှုသင်တို့တွေကအမျှပေးဖို့မှဖြစ်တယ် အဲ့ဒီလိုအမျှပေးဝင်နိုင်ဖို့အတွက်ငါတို့တွေဒီနေရာဒီဌာနမှာသူတို့ကောင်းတရားတွေလွတ်လပ်လပ်နဲ့အထုတ်ခွင့်ကငါတို့ကိုကူညီကြပါဆောက်ရှောက်ကြပါပံ့ပိုးကြပါဘုန်းကြီးအဲ့လိုမေတ္တာရပ်ခံအဲရက်ခံတဲ့ကကြဘယ်တရားမှဘုန်းကြီးအန္တရာယ်မရှိခဲ့ဘူးခုနမြင်ရတဲ့ပုဂ္ဂိုလ်ကပဲဖမ်းဖို့ကြိုးစားတာမမြင်ရတဲ့ပုဂ္ဂိုလ်ကဘာမှဖြစ်ဘူးအဲ့လိုမျိုးတွေသွားကြုံရတယ်ဒါလေးမှတ်သားဖို့ပါနော်အဲ့ဒါဆိုရင်တော့ကလုံးမိကန်ကြီးကြတာအဲ့အဲ့ဒီလိုဘယ်နေရာမဆိုရင်ဒီလို ခက်ခဲတွေကြုံလိုက်ဒီမေတ္တာရောက်ခံနေနေလေးမှတ်ထားမယ်နော်ဒါကတော့ခုနအကျမ်းမြေရေပုံရသိထားတယ်။ဒါဘုန်းကြီးတို့ခုနပြောတယ်လူတွေမြုပ်ထားတဲ့ကျင်းပေးကိုသွားကြမယ်။ညာစွာရင်ဘုန်းကြီးတို့ခုနောက်ပိုင်းကျတော့ဒီလိုက်လာတဲ့ပုံစံကြောက်တတ်မှဆိုလို့ကျင်းကိုတော်တော်များများဝိုက်တယ်။နော်တော့ဘုန်းကြီးတို့ဒီကျင်းတဲ့ကျင်းမှာပေါ့ဒီထိတ်ကဒီထိတ်ကတစ်ပါးဒီထိတ်ကတစ်ပါးဒီနှစ်ပါးဒီနှစ်ပါးနောက်ကြလူတွေကကြောက်တတ်တော့ဒီလိုကြီးဝိုက်ကဲကြောက်နေဝိုင်းထိုင်ကြပြီ ဒီလိုပဲစကားစားကြောက်တာလေပြီးမှမကြောက်ကြောက်သေးလားမကြောက်သေးလားမေးတယ်မေးပြီးမှဒီကမကြောက်တော့ဘူးတော့တပါးတစ်ချင်းထိုင်တာလို့တယောက်တစ်ချင်းထိုင်တာဒီခါဝဝေးထိုင်တာဒီလိုသင်ပေးရတယ်အဲလိုကျင်းပေးမှထိုင်တယ်ကျင်းပေးမှထိုင်ပြီးတေချာသွားဘုန်းကြီးကဒီနီးပေါင်ညမှာရှိတဲ့ပုဂ္ဂိုလ်မေတ္တာဟိုးထပ်ပြီးတော့မေတ္တာပို့ခိုင်းတယ်တေချာကိုလောက်တဲ့တုန်းကနေအောင်မြင်အောင်အဲတော့အဲတော့ဘုန်းကြီးကနေနေရာချပေးတယ် အဲကိုကြီးကြီးကဘယ်နာတိုင်းမညောဘယ်နာတိုင်းဒါလည်းလုံရင်စီကဘယ်နာတိုင်းစာရလို့ပေါ့လေကိုထုံးရဘယ်နာတိုင်းကိုကြီးတို့နေရာကြီးချပြီးကိုကြိုက်ဆရာတော်ချပြီးတဲ့ခေါင်းကချပြီးတဲ့နေရာဒါကုသိုလ်တစ်မျိုးရတဲ့ဒုတင်တစ်မျိုးရတာအဲ့ဒီနေရာကိုရွေးချယ်လို့မရှိဘူးအဲ့ဒီနေရာထိုင်ရမယ်ဘုန်းကြီးကလည်းမကြောက်အောင်လည်းလုပ်ပေးပါလေအကုန်လုံးကိုစောက်ရှောက်ပေးပါအရင်တုန်းကတော့ဘုန်းကြီးထိုင်ခဲ့တာကသူများတစ်ချင်းသူများကိုတစ်ချင်းချပြီးကိုယ်လည်းတစ်ချင်းတိုင်တယ်သူများတစ်ခုချပြီးကိုယ်လည်းတစ်ခုတိုင်တယ်ဒီလိုသွား နောက်ပိုင်းတော့ဘုန်းကြီးတို့ခုနောက်ပိုင်းတော်တော်များများအထောက်ကြပါလေကိုလိုလေးရောနေတော့နေသွားပြီသားရောဘုန်းကြီးရောသူရောအကုန်လုံးတော့အထောက်တယ်မထေကြီးတော့အများကြီးအထောက်လာတဲ့ခါကျဘုန်းကြီးပါလို့တယ်ဒီကလေးကလေးတွေရောပါဘုန်းကြီးကတဏှာတွေအာမထုတ်တော့ဘူးသင်္ကြန်ဘုန်းကြီးတစ်ခုလုံးပတ်နေလို့များသူတို့ကတော့တဏှာတွေချဘုန်းကြီးကတဏှာတစ်ခုလုံးပတ်နေပတ်ပြီးတော့တခုတည်းအကြောင်းထူလိုက်ဘာလို့လိုက်ဘုန်းကြီးအဲ့လိုသင်ပေးပါဆောက်ရှောက်တယ်ဘုန်းကြီးနေနေက သင်္ချန်ကွင်းတစ်ခုလုံးကိုရှုပါတယ်နောက်ပြီးတော့မတ္တရရှုတယ်စဉ္ညာလျှောက်ရှုတယ်ဒီယောဂီတွေလည်းမှာထားတယ်ခြေတံကြတော့တခုတည်းအပြင်တော့ဘုန်းကြီးခြေတံတော့ရှောက်မတွေ့နဲ့ဘာမှမကြောက်နဲ့ဘုန်းကြီးအဲ့လိုပြောအဲ့ရနေရာချပြီးပြီဆိုတော့ဘုန်းကြီးတို့ဒုတင်နေဆောင်မေတ္တာပုတ်ခိုင်းပါတယ်မေတ္တာပုတ်ပြီးတော့မှအခုတုတ်တန်ဒုတင်ဆောက်တည်ခိုင်းတယ်ပေါ့နော်အခုဘုန်းကြီးတို့တုတ်တန်နေရောက်နေတယ်ခုနဝီနီးတုတ်တန်ဝီနီးဆိုရင်တုတ်တန်ဒုတင်ကဘယ်လောက်ဝေးရမလဲတုတ် သုတ်သုတ်တံများမှာကြတော့ဘယ်လိုသုတ်တံများမှာကြတော့ရွာနဲ့ဘယ်လိုဝေးရမလဲဒီစိကံလေးတွေကိုကြီးပြောပြတယ်ဒါဆိုရင်တော့ဝိနည်းရရပါတယ်ဝိနည်းရရရင်သုတ်တံရတယ်ရတယ်ဒါကတော့ဝိနည်းရအဲအရင်ကြီးကတူတယ်မရဘူးသုတ်တံရရတယ်ဒီကဘယ်လိုစောက်တည်ရမလဲအဲဘုန်းကြီးတို့ချပေးပါစိတ်ထဲကလိုက်ဆိုပါလို့သောတာနိကေငံတမာရိယံမိသောတာနိကေငံတမာရိယံမိသောတာနိကေငံတမာရိယံမိ ဒီသုတ်တန်သင်္ချိုင်းမှာနေထိုင်ပြီးတော့သူတော်ကောင်းတရားအထုတ်ခြင်းကိုစောင့်တည်ပါ၏ဒီလိုစောင့်တည်ပါဒါပထမဆုံးစောင့်တည်တယ်တူတင်ပါပြီးတော့တောတဲ့တောင်တွေပေါ့ရက်ရွာနဲ့ဘလောက်ဝေးတယ်ပေါ့ကုလလီတာည9ရောက်နေတာအရင်ကြီးကတူတင်ရပါဘူးမရရင်မကုန်ရောအရင်ကြီးကတူတင်မစောင့်တည်တယ်အဲ့ဒါလေအရင်ကြီးကင်ကံသမာရိယာမိအရင်ကြီးကင်ကံသမာရိယာမိတောတဲ့တောင်တွေမှာနေထိုင်ပြီးသူတော်ကောင်းတရားအထုတ်ခြင်းကိုစောင့်တည်ပါ၏နှစ်ခုရတော့နော်ဒီတဲ့ခါကျတော့ ဒီမှာထိုင်ခိုင်းတာတချို့ကတစ်ပင်အောင်မှရှိတယ်ချို့ကဟိုဟင်းလင်းပြင်မှရှိတယ်တစ်ပင်အောင်နေတဲ့ပုံကောများခုတူတွေမှာစောက်တည်နိုင်တယ်အရင်လောကမူလိကင်္ဂသမารိယာမိလောကမူလိကင်္ဂသမารိယာမိတစ်ပင်အောင်မှနေထိုင်ပြီးတော့သူတော်ကောင်းတရားတို့ယူစောက်တည်ပါ၏တစ်ပင်အောင်မဟုတ်ဘူးကိုယ်ကောင်းမှတစ်ပင်မရှိဟင်းလင်းပြင်ရှိတော့အဘောဂာတိကတူတင်ပေါ့အဘောဂာတိကင်္ဂသမารိယာမိအဘောဂာတိကင်္ဂသမารိယာမိ ဟင်းလင်းပြန်လွေနီးကောင်ရမှာနေထိုင်ပြီးတော့သူတော်ကောင်းတရားအထုတ်ခြင်းစောက်တည်ပါ၏ဒီလိုခိုင်းပါမယ်ပြီးတော့ဘာရသေးလဲဆိုတော့ယထာတဏီကသူတင်ခုဘုန်းကြီးကဒီဖွဲ့မှာခေါင်းဆောင်ဖြစ်တဲ့ဘုန်းကြီးညွန်ကြားတဲ့တန်ခမထေညွန်ကြားတဲ့နေရာကိုထိုင်ကြီးရလဲဒါသူတင်တစ်မျိုးရတယ်ကုသိုလ်တစ်မျိုးရတယ်ဒီအတွက်လည်းလိုက်ဆိုပါလို့ယထာတဏိတိကင်္ကံသမာရိယာမိယထာတဏိတိကင်္ကံသမာရိယာမိ ဃမထေညွန်ကြားတဲ့နေရာမှာနေထိုင်ပြီးတော်ကောင်းတရားအထုတ်ခြင်းကိုစောင့်တည်ပါပြီလို့စောင့်တည်ပါတယ်နောက်တစ်ခုကတော့နိတိတူတင်ပေါ့နော်ဘုန်းကြီးတို့ညာမှာတော့ဟုတ်လားလှည့်ပြီးတော့ပြောင်းပြီးမမှတ်တဲ့အတွက်ကြောမခင်ကိုတော့အဲ့လိုနိတိတူတင်စောင့်တည်ပါညာသားအဲ့လိုလွယ်လွယ်ကူခေါ်တယ်အဲ့ဒီဘုန်းကြီးကကြောမခင်ကိုဇိုးအောင်သူပြောတာလေကြောခင်းပြီးတော့လှည့်ပြီးတော့အဲ့လိုများတော့သူကကြောမခင်ကိုအဲ့လိုသမုတ်ကြမှုအဲ့ဒီကျင့်တဲ့ပုံပုံများဘူးပေါ့ အဲ့ဒါကြနိတိတုတင်ပေါ့နိတိတုတင်ကြတော့ဒီလျှောင်းမှတ်တဲ့အိပ်မှတ်တဲ့ဣရိယာပုဂ္ဂိုလ်ပယ်ရနိတိတိကင်္ဂသမာရိယာမိနိတိတိကင်္ဂသမာရိယာမိလျှောင်းမှတ်တဲ့အိပ်မှတ်တဲ့ဣရိယာပုဂ္ဂိုလ်ပယ်ပြီးတော့ထိုင်မှတ်တဲ့ဣရိယာပုဂ္ဂိုလ်စဉ္ညာလျှောက်မှတ်တဲ့ဣရိယာပုဂ္ဂိုလ်မတ္တရမှတ်တဲ့ဣရိယာပုဂ္ဂိုလ်ဖြင့်သူတော်ကောင်းအထုခြင်းကိုစောင့်တည်ပါ၏အဲဒီတော့ဘယ်နှခုရနိုင်လဲဆိုဘုန်းကြီးတို့အဲ၅ခု6ခုရနိုင်တယ်ပေါ့နော်အဲဒီ ရဟန်းတော်များကြရင်တော့ပန္နကုတုတင်နဲ့ဒီတေဆူရိကတုတင်ဒီနှစ်ခုတည်းပေါ့ဘုန်းကြီးတို့ဆုံးကတုတင်ကတော့မနှစ်ပိုင်းပဲတော့ပါဒါတော့လုံနိုင်တော့ပေါ့ဘုန်းကြီးပြောခဲ့သလိုမနေ့ကပြောခဲ့တယ်ဆုံးနဲ့ပတ်သက်တုတင်ကြတော့ဘုန်းကြီးလည်းအဲနှစ်နှစ်သုံးနှစ်လောက်တော့လုပ်ပါတယ်မခံနိုင်ဘူးတစ်ခွက်ထဲဆိုတော့ပြဿနာမခံနိုင်ဘူးရှိသမျှစားကြဒီတပိတ်တက်ကုံပေါင်းတာအဲ့ဒါမစားနိုင်ဘူးအဲ့ဒီတုန်းကတော့လုံနိုင်သေးတယ်ငငယ်တော့အခုအသက်ကြီးတော့မခံနိုင်တော့ ငယ်တော့လည်းမစားနိုင်ပါဘူးနည်းနည်းတစ်လုံးနှလုံးလောက်စားပြီးအားစင်းလေးတောက်ဒီရောက်တော့ဆေးရုံတက်ရမလို့ဖြစ်တာအဲ့ဒါလေနောက်တော့တရားဆောင်နေတော့ခပ်ပြပြပဲရင်းနှီးလာတော့ခပ်ပြပြဆရာတော်တရားမရပဲနဲ့သေသွားမယ်တော့ကြည်လို့ဆိုတော့အေးပါလေဆိုဘုန်းကြီးကလည်းလျှော့လိုက်တယ်၃နှစ်လောက်ဒီတော့ဘုန်းကြီးစူးစမ်းလုပ်ကြည့်ပါသေးတယ်အဲအဲ့ဒါပြတယ်နော်ပြသူတို့ကဗမာပြည်မှာကြတော့ဒီဘုန်းကြီးတွေကွန်းရစားတယ်ဘုန်းကြီးကကွန်းရပုံပြီးတော့ တချို့တကားတွေကလည်းသူကလည်းစားတော့ကြိုက်တော့အများကြီးလူတာနည်းနည်းလေးလူတာမဟုတ်ကိုယ်ရောက်အထုတ်လိုက်လာလို့ဘုန်းကြီးတို့ကဘာလူလူတစ်ခွက်သေးဆိုဒီတပိတ်ကိုဖွင့်ပေးရအကုန်လောင်းလူခါချော်ရည်လာလဲဟိုလက်ဖက်ရကချင်းနဲ့တပိတ်တက်ချက်ဘုန်းရကချင်းနဲ့တပိတ်တက်ချက်ကိုယ်ရကချင်းနဲ့ဒီတက်ချက်ကြောင်းရော်တယ်အဲ့ဒါကိုမှုေရတယ်မှုေပြီးတော့ကုန်တယ်မြထားဘူးမှုေလိုက်တယ်အကုန်လုံးမှုေပြီးဆက်စုပ်ရွှန်ရှားဝဲဖြစ် ဘုရားဆင်ញင်စားအထူးကိုဆင်ញင်စားမလို့နန်းဆောင်နေဘယ်နှမကိုစားမဖြစ်တဲ့အရင်နဲ့စိတ်တော်ပေါ့အဲ့လောက်ထိဖြစ်တယ်အဲ့လိုမျိုးဒါတော့မလွယ်ပါဘူးတူတူတကယ်ကိုကြောင့်ဘုန်းကြီးတို့ကြင့်နိုင်တဲ့ဘုန်းကြီးတို့ဘုန်းကြီးတို့လေးစားပါအဲ့လိုမျိုးပြီးတော့ခုနဒီတူတွေနဲ့ဆောက်တည်ပြီးပြီဆိုမှဘာကိုကြင့်ခိုင်းလဲဆိုတော့တောက်တန်သွားတာကဘုန်းကြီးတို့ ဝိသုဒ္ဓိမဲ့ရတာဆိုတော့ကျမ်းဆရာတော်ကြီးတွေကဒီကိုယ်နာမည်လည်းကိုရေးတာရှိတယ်။တောင်မြို့မှာကံတော်ဆရာတော်ဘုရားကြီးဆိုဘာသာဒီကအနေနဲ့ရေးတယ်။လယ်ရီဆရာတော်ဘုရားကြီးဆိုဒီပဏီအနေနဲ့ရေးတယ်။ဒီပဏီဒီပဏီနဲ့နောက်ကတူတောင်မြို့မှာကံတော်ဆရာဘုရားကြီးကဘာသာဒီကဘာသာဒီကဘာသာဒီနော်။ချို့ဆရာတော်တွေကနာမည်မျိုးမျိုးတတ်တယ်။နောက်ပြီးတော့ညောင်လေးပင်တော်ရဆရာတော်ဆိုသူလည်းနာမည်ကြီးတယ်။သူကရေးလို့ရင်အရသာဆိုတဲ့နာမည်နဲ့ရေးတယ်။ကုံတော်ရတာဝိသုဒ္ဓိမဲ့ရတာ။ ဓမ္မစကြာအရသာအရသာအရသာအရသာဆိုဒီလိုကြီးအဲ့ဒီဆရာတော်ကြီးရဲ့ဝိသုဒ္ဓိမဲ့အရသာထဲမှာမိတ်သွားတဲ့စကားကြီးတော်တော်ကောင်းတယ်ဘုန်းကြီးတို့အဲ့ဒါကြီးစုစုပြောရမှာဓမ္မဆိုတင်းကျိုင်းသွားတဲ့ကြီးရဲ့ချက်ကအဲ့ဒီဆရာတော်ကြီးပါမိတ်နေတယ်မသေးခြင်းတုတ်တန်သွားမရဏတတိကိုနာနာပွားအဲဒီမှာတော့နော်ဟိုတလောလည်းဘုန်းကြီးဟောခဲ့ပြီမသေးခြင်းရင်တုတ်တန်သွားမရဏတတိကိုနာနာပွားမသေးရာနိဗ္ဗာန်ကို ရောက်ခြင်းရင် တုတ်တန်သွားပြီသေခြင်းတရားမြောင်ရှုသေခြင်းတရားမြောင်ရှုလို့ရှိရင်မဟုတ်ဆရာတော်ကြီးတို့ပြပြောပါတယ်ကိုယ့်အသေးကိုမြင်ရင်တရားရပါတယ်ဆိုတာပါပဲသေခြင်းတရားမြင်သွားရင်အတ္တမမနာကြတယ်တရားကိုပို့အထုတ်ဖြစ်တယ်အဲတော့တုတ်တန်သွားပြီသေခြင်းတရားအရင်ရှုရပါညာသောပြင်တော်တော်တော်များများတော့အတုပရှုပဲပြောတယ်ဘုန်းကြီးတို့တကယ်ကျင့်တဲ့ပုဂ္ဂိုလ်ကအတုပဆိုတော့သေပြီးမှဖြစ်တယ်ပထမဆုံးသေခြင်းတရားကိုမြင်စင်ရတယ် အဲ့တော့ဒီမှာသွားတဲ့အခါကျတော့ဘာတွေပြဿနာရှိလဲဆိုဘုန်းတို့သင်္ချိုင်းသွားပြီမလို့ဒီအတုပသေတဲ့ယုတ်ကလကမတွေ့ဘူးဗျမတွေ့တာများတယ်ဘုန်းကြီးတို့ဆိုဘာလုပ်ထားလဲဆိုအတုပတကူဒီသင်္ချိုင်းသွားဆောက်တည်နိုင်ဆောက်တည်နေတဲ့ခိုက်ကမှာသက်ဆိုင်ရောပေါ့ဒီသင်္ချိုင်းမှာရှိတဲ့သင်္ချိုင်းနဲ့သင်္ချိုင်းဆောက်ပြီးတကြိုဆက်ကန်တဲ့လူတို့ဘာလို့ပေါ့နော်ဒီရဲတိုက်ကန်တဲ့လူတို့တေချာမာတော့ဒီအတုပရှင်တွေပါယူလာပြောပြပါဘုန်းကြီးတို့ပင့်စရာမလိုဘူး မီးမဲ့တကြိုခင်လေးမြေမမြုပ်ခင်လေးပါဘုန်းကြီးတို့ကိုယ့်အစီအစဉ်နဲ့ကိုလာပါမယ်အတုပရှုခွင့်ပြုပါဒါလေးပါတာအဲ့လိုနည်းနဲ့ဘုန်းကြီးတို့သွားပါနော်ရိုးစုတွေပါလေကြကိုကတခြားအခုတော့ရှိနေတော့အဲညသွားမယ်ဆိုရင်ညနေပိုင်းမှာကျင့်မဲ့ပုံကအကုန်လုံးဒီရိုးစုကိုလူရုပ်ပုံစံမျိုးချပြီးတော့ပြစ်ကိုင်းကြည့်ခံနော်အဲ့မှာဒေါ်တင်မိုးတို့အလားရိုးကောင်းတော့မကန်ရဘူးတချို့ ချတာလေတုံတုံတုံတုံနဲ့ခိုင်အတူတူပဲကိုကောင်းနဲ့သူကောင်းရောဘယ်လိုမှသစ္စာကြည့်တာအဲ့လိုမျိုးမြောက်ကြဒီရှုခွင်းရှုခွက်ပါမယ်မြတ်စွာဘုရားမာတိပလန်လို့ဆိုရင်အယိုး9မျိုးပြောတာအယိုးနဲ့ပတ်သက်9မျိုးဒါဝိညာကြပြောခြင်းကိုအယိုးကောင်းသစ္စာကြည့်တာမြင်အောင်ကြည့်တာသူများယိုးကောင်းမျိုးလုံးကဟောပဲပဲနှကောင်းအယိုးကောင်းပုံစံမျိုးမြင်ဟိုပဲလက်ကြည့်ဒီပဲကြည့်တာဒီလိုကြည့်တာတချို့ကကြောက်တယ်ယိုးကာရမှုကြောက်အတူတူပါပဲလို့ ဒီတော့နိုင်ရိုးတွေခြေတော်ရိုးတွေတစ်ခုချင်းကန်ကြည့်ညကြဒါလေးဆင်ញင်ခိုင်းမှာတေချာကြည့်တာဒီလိုမှာဒီလိုပြောရတယ်ဒါကတော့အတုပါမှုဘရမတေချင်းတရားဆင်ញင်တော့ဘာလို့ရလဲဆိုတော့ခုနလိုအတုပါတေတဲ့ပုံကလည်းမတွေ့ဘူးဆို အရင်တုန်းကတွေ့ခဲ့ဘူးတဲ့ရုပ်လောင်းအာယုံကြည့်ပါနော်ဒီသင်္ချိုင်းထဲမှာရှိတဲ့ကိုယ်ထိုင်းနေတဲ့ကျင်းထဲမှာရှိတဲ့ရုပ်လောင်းမမြင်မှမမြင်ဘူးမမြင်တော့ဘုန်းကြီးတို့ဘာလို့လဲစိတ်ကူးနဲ့ဖော်ထုတ်ရတယ် ဖော်ထုတ်ပြီးတော့အရင်ကိုမြင်ခဲ့ဘူးတဲ့အလောင်းဘုန်းကြီးဆိုဘုန်းကြီးဘဝအနေနဲ့ပြောမယ်နော်အခုတလောနောင်တော်ကြီးဘုန်းကြီးရောက်ကလာမျိုးမြင်လွယ်ပါတယ်နောက်ပြီးတော့ဘုန်းကြီးရဲ့ဆရာကြီးပန္နိဒာဘုန်းကြီးဒီနေ့ချိန်မြင်ပါလေဘယ်ကိုနဲ့နီးစပ်တော့နီးစပ်တော့မပြောက်ဘူးနော်အဲတော့ဒီအတုဝရှုတွေဘာတွေသွားတဲ့ကံ ဂျူနီယာဟုံးနေသွားတဲ့အခါကျဝတ္တရားကြီးမသွားဘူးနော်အခုဟာတွေအတွက်အထောက်အကူပြုလိုက်ရှုတတ်အောင်လုပ်တာဘုန်းကြီးကရှုတတ်အောင်သင်နေတာဒီလိုယုတ်ကလကိုကြည့်ပြီးတော့ဟောရှုနည်းကတော့ဒါပဲနော်ဗရမဘာလို့ရမလဲပြောဒီလိုသွားရင်းနဲ့ဒီယုတ်ကလကိုမျက်စိဖွင့်ပြီးမှိတ်ကြည့်မျက်စိထဲမှာဆွဲနေအောင်ကြည့်ကြည့်ပြီးတော့ဘလို့စဉ်းညာမှုတတ္တဝရတတ္တဝမိုးရင်လိုက်သိကြမယ်တတ္တဝရတတ္တဝရပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းသိချင်းတရားနဲ့ဆုံးတာမယ် လူတိုင်းလူတိုင်းဟာသေခြင်းတရားကိုရှောင်လို့တိတ်လို့မရပါဘူးသူသေနေတဲ့ယုတ်ကလကြီးကြီးပြအဲ့လိုဆင်းနေပြီးမှကိုယ့်ဘကိုဆင်းနေတယ်တင်းကျမ်းသွားတဲ့ခါကျယုတ်ကလမမြင်တော့ဘာလို့လဲဒီတည်းကယုတ်ကလကိုစိတ်ကူးနဲ့ပေါ်တော့မယ်ငကိုမြင်ခဲ့ဘူးတဲ့ယုတ်ကလကိုပြန်အာရုံပြုဘုန်းကြီးဆိုရင်ဘုန်းကြီးရဲ့ပန္နိဒာယမှာဆရာတော်ယုတ်ကလကိုပြန်အာရုံပြုပါများဘာလို့ကိုယ့်ဆရာတော်တော့သူ့ယုတ်ကလကအချိန်မီအာရုံပြုလို့မျက်စိကို ဒီလိုသင်္ချိုင်းမသွားခင်မှာကိုယ်အရင်သိပြသွားတဲ့ပုံပဲယုတ်ကလကိုမျက်စိဖွင့်ကြည့်လိုက်မိတ်ဖွင့်ကြည့်လိုက်မိတ်ကြည့်လိုက်ဒီလိုစွဲနေအောင်ဆင်ញင်အဲ့လိုဆင်ញင်နော်စေကုနဲ့ဖော်ထုတ်တယ်ခုနမြင်ငယ်ဘုရားလောင်းကိုပြန်ဆင်ញင်ဘယ်လိုဆင်ញင်မလဲဆိုတော့ဟောတတ္တဝါနဲ့တတ္တဝါနဲ့မွေးလိုင်းပြကြမှာလူတိုင်းလူတိုင်းဟာပြခြင်းတရားနဲ့ဆုံးတတ်ရမယ်လူတိုင်းလူတိုင်းဟာပြခြင်းတရားကိုရှောင်ရည်သိရင်မရနိုင်ဘူး အဲဒီမှာပြောစရာရှိတာတကရှုမှိုင်ရှုမှိုင်နဲ့ကြောက်စိတ်တွေပေါ်လာတာတယ်နော်ကြောက်စိတ်တွေပေါ်လာရင်မှလည်းပြဿနာတက်တာကြောက်စိတ်ပေါ်ရင်ကမ္မထံရတော့ဟုတ်လားတော်တယ်နေမို့ကြောက်စိတ်ပေါ်လာတာကမ္မထံမဟုတ်တော့ဘူးမရတတတိမဟုတ်တော့ကြောက်ရင်ဘာကြောက်တာလဲကိုယ့်ကိုပြန်ဆက်စစ်ခိုင်းတယ်ပုံညာအတန်ကြောက်တာလားအနံ့ကြောက်တာလားအစင်းမြင်လို့ကြောက်တာလားဘာကိုကြောက်တာလဲကြောက်တာအာယုံပြုပြီးမေတ္တာပို့ကြောက်တာရပ်သွားအောင်လုပ်ရတယ်မေတ္တာပို့လိုက် မေတ္တာပို့ပြီးတော့တကယ်ကိုဒီအနံကြားလို့ကြောက်တယ်နမ်းရလို့ကြောက်တယ်အစင်းမြင်လို့ကြောက်တယ်ဆိုအဲ့ဒါကိုသိချာအာယုံပြုမေတ္တာကိုမေတ္တာပို့ပြီးတော့အမြပေးဝင်လိုက်ကြောက်စိတ်ပြောက်လာမှခုနလိုပြန်ရှုမယ်နော် ကြောက်စိတ်ကြီးနဲ့တွဲရှုနေတာဒါမရဏတတိကမ္မထာမဟုတ်ဘူးမှတ်တယ်နော်ကြောက်စိတ်ကဒေါသဒေါသအကုသို့မရဏတတိဆိုတာအဲ့လိုမဖြစ်ရဘူးကုသိုလ်ပဲသိခြင်းတရားစင်နေတယ်ဒါပြောမယ်နော်ခုနမမြင်ကို မြင်ဘူးပဲဒီတဲ့ယုတ်လကိုစိတ်ကူးနဲ့ပေါက်ထုတ်မယ်မြင်ခဲ့ဘူးတဲ့အလောင်းကောင်တခုအာယုံပြုမယ်အဲ့ဒီအာယုံပြုပြီးတော့ဟိုအဲ့ဒီချိန်မှာမျက်စိမိတ်ဆင်နေတာဟောတတ္တဝါတဲ့တတ္တဝါတွေဟာမွေးလိုင်းသိကြဘူးလူတိုင်းလူတိုင်းဟာသိခြင်းတရားနဲ့ဆုံးသားပဲပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာသိခြင်းတရားကိုရှောင်ရသိရင်မလွတ်နိုင်ဘူးကိုယ်အာယုံပြုထားတဲ့ပုဂ္ဂိုလ်ကပညာတတ်ကိုဘလောက်ပညာတတ်တာသိခြင်းတရားနဲ့ဆုံးသားတယ် ကိုပစ္စည်းချမ်းသာတဲ့ပုဂ္ဂိုလ်သိရင်လည်းဘလောက်ပစ္စည်းချမ်းသာချမ်းသာသိခြင်းတရားနဲ့ဆုံးတာအာနာရှိတဲ့ပုဂ္ဂိုလ်သိတဲ့ယုတ်ကလကိုအာရုံပြုလို့ဘလောက်အာနာရှိရင်သိခြင်းတရားနဲ့ဆုံးတာပထမသူများအသေးကိုမြင်အောင်ကြည့်သူများအသေးကိုမြင်ပြီးဆိုတဲ့အခါမှာကိုယ့်အသေးကိုပြန်မြင်အောင်ကြည့်သူများအသေးနေရာမှာကိုယ့်ရဲ့ယုတ်ကလပြန်စားထိုးမယ်ကိုယ့်ယုတ်ကလဆိုကိုယ်အိပ်ပျော်နေတဲ့ဘဝကိုသိခြင်းတစ်မျိုးအဲ့ဒီယုတ်ကလကိုအာရုံပြုပြီးတော့ ဆင်ញင်မယ်ဘယ်လိုဆင်ញင်မလဲငါလည်းပဲသူ့လိုပဲမုတ်ချတရားမှာပေါ့ငါရသက်ရှင်မှုဟာသိချင်းတရားနဲ့ဆုံးတတ်ရမှာငါဟာသိချင်းတရားကိုရှောင်ရင်တိတ်မရပါဘူးဝိသုရိမဲ့ပြောတာကိုဘုန်းကြီးကထပ်ပြောအောင်ဒီလိုသိချင်းတရားဆင်ញင်တဲ့အခါမှာအောက်မေ့သိချင်းတရားပေါ်မှာအောက်မေ့တဲ့အမှတ်ရတဲ့တတိပါရမယ်သူသိသလိုငါလည်းသိရမှာပါလားသူအိုသလိုငါလည်းအိုရမှာပါလားဆိုတောင်းဝကပါရင် နံပါတ်3ပေခြင်းတရားကိုတကယ်ဉာဏ်နဲ့လက်ခံနိုင်စေရင်အဲ့တော့ဘုန်းကြီးကတော့ဒီမှာဗာပြောရလဲသေခြင်းတရားကိုလက်ခံနိုင်အောင်ဆင်ခြင်ရင်သေခြင်းတရားကိုနည်းနည်းမြင်နည်းနည်းမာနကြပါမယ်ဒီမှာကြီးတော့ဒီနေ့မို့နော် များများမြင် များများမာနကြပါဗျာအဲ့ဒါတော်တော်ကောင်းတယ်အဲ့ဒါကိုပြောချင်တယ်နော်လူဆိုတာကပညာတိုင်ပညာမှန်တတ်တယ်အာနာရှိအာနာမှန်တတ်တယ်ပစ္စည်းရှိပစ္စည်းမှန်တတ်တယ် ဟောဘုန်းကြီးတို့ဘုန်းကြီးတွေဟောတရားပြတာဟောတရားပြတဲ့မန်တက်တာပဲဒေါ်တင်မျိုးတို့ထုတ်တယ်အဲ့လိုမျိုးမန်ကလူတိုင်းမှာရှိတယ်ဒီမန်ကိုချဖို့အတွက်ဘုရားသေခြင်းတရားဆင်ញံကန်ဒါပဲရည်ရွယ်ချက်ကနော်ဒါကြောင့်မို့မတေရနေပါဘူးနော်လို့ချင်းရင်မတေရမတေချင်းတုတ်တန်သွားမရဏတတိကိုနာနာပွားဆိုဆရာတို့ကဒါမိတ်နာစာရိကျမ်းစာရင်းရှိပြီမတေရနိဗ္ဗာန်ကိုရချင် သိမ့်ញိုင်းသွားပြီးပေချင်းတရားမြင်အောင်ရှုဒါကဘုန်းကြီးတို့ဒီမှာလဲရှုနေရခုဟာကယောဂီတို့အတွက်ဒီရှုနေတဲ့ကျင်းရှုခိုင်းရှုနေတဲ့ကုထိတ်ဆိုကုတဲ့ကပုဂ္ဂိုလ်ယောဂလနော်အဲ့လိုမျိုးကြည့်ရကုဘောဆိုကုဘောနေဒီကုဘောပြန်ရှုဒါကတဏှာတဲ့ရှုနေရှိတယ်တကွင်းလုံးရှုနေရှိတယ်ယောဂီတို့ကြများသောအတ္တသမားတွေဆိုရင်တော့ကိုရှုမှတ်နေတဲ့ကျင်ကိုရှုမှတ်နေတဲ့ကုလောက်ပဲဘုန်းကြီးရှုခိုင်းတယ် နောက်ကျွမ်းကျင်လာပြီးတကွင်းလုံးဒီသင်္ချိုင်းကြီးတစ်ခုလုံးရှုခိုင်းဒီသင်္ချိုင်းကြီးတစ်ခုလုံးကလိုက်ကြည့်လိုက်လို့ပညာတတ်လည်းသိတယ်သိတဲ့ပုဂ္ဂိုလ်ရှိတယ်ပညာတတ်လို့သိတာလည်းရှိတယ်ပြီးတော့ပစ္စည်းချမ်းသာပြီးသိတဲ့ပုဂ္ဂိုလ်ရှိတယ်အာနာရှိပြီးသိတာပဲတက်ငယ်နဲ့သိတဲ့ရှိဘုံကြီးပြီးသိတဲ့ပုဂ္ဂိုလ်ရှိတယ်ဘယ်လိုပဲပုဂ္ဂိုလ်ပဲဖြစ်ဖြစ်သိခြင်းတရားနဲ့ဆုံးတာတကွင်းလုံးကြည့်ပေါ့ပူတွေကျင်းတွေချုပ်ပြီးတော့ဩဘယ်တော့ပဲအာနာရှိပြီးသိခြင်းတရားနဲ့ဆုံးတာလူတိုင်းကိုတတ်တော်တယ် ဘလောက်ပဲပစ္စည်းချမ်းသာချမ်းသာသိချင်းတရားနဲ့ဆုံးတာဘလောက်ပဲရုပ်လာလာဘလောက်ပဲနာမည်ကြီးကြီးသိချင်းတရားနဲ့ဆုံးတာဘလောက်ပဲပညာတတ်တာသိချင်းတရားနဲ့ဆိုဒါတကွင်းလုံးချုံရှုပြီးတော့မှအဲ့ဒီပုံကိုယ်ကြီးကမကိုစားတော့ကိုလည်းငါလည်းပဲသူတို့လိုပဲမုတ်ချတရားမှာငါဟာသူတို့လိုပဲသိချင်းတရားနဲ့ဆုံးတာငါရဲ့တက်ရှိမှုကသိချင်းတရားနဲ့ဆုံးတာငါဟာသိချင်းတရားကိုရှောင်ရင်တင်းရင်မရနိုင်ဘူး အဲ့ဒီလိုဆင်ញံဒါကြောင့်ရှိရဆရာတော်ကြီးကဗာမိတ်နေဆိုတော့သိချင်းတယောက်နည်းနည်းမြင်နည်းနည်းမှနာကြများများမြင်များများမှနာကြမာနကြရင်ဘယ်သူနဲ့မဆိုဆင်ပြေတယ်နော်ကြည့်လိုက်မာနတိရှိတဲ့ပုဂ္ဂိုလ်ကဘယ်သူနဲ့မှဆင်မပြေဘူးနော်ဘုန်းကြီးတို့ဘုန်းကြီးတွေလည်းတူတူပဲမာနကြီးတဲ့တဘာလောက်ပါလိုက်ကုံရှုပ်တော့တာနော်လူလောကဘုန်းကြီးတို့ကတူတူပဲတော့သင်္ကန်းဝတ်ထားမယ်ဒီလူဝစားဝတ်ထားမယ်ကြွားတာပဲမာနကြဖို့ဆိုဘုရားဒီ တရားကတော်တော်ကောင်းတယ်နော်ဒီမှာထပ်ပြောချင်တာကဘာလဲဆိုခုဒီနေ့ဒီတစ်ခုပဲဗရဏသတိပဲပြီးမှပြောချင်ဗရဏသတိသင်္ကြန်ကိုရှင်ဘုရားဘာလို့သွားအထောက်အလဲကိုเจ้าကိုအထောက်လို့မရဘူးလားဒေါ်တင်နေမိုးတို့မေးနိုင်ပါနော်ဒီမှာကြီးဒေါ်မိုးသူစားတို့မေးနိုင်ပါအဲဘာဖြစ်လို့ ကြောင်းနေအောင်လဲတင်းညံ့သွားတင်းညံ့အထုတ်တဲ့ခါကျဒေါ်တင်မျိုးမှတ်တာခိုးကပ်လို့မရဘူးရခင်ဗျအခုအိမ်မှာထိုင်းနေငိုက်နေလို့ဘယ်သူမှပါမပြောဘူးအိမ်ကတခါရငေါ့ချင်တော့နေရတရားတာတို့ကငိုက်တာဟုတ်တရားမိုင်နဲ့တွေးနေလို့လည်းပြဿနာမရှိဘူးဗျာတင်ညိုင်းတဲ့ပါလေရလို့ငိုက်နေလို့တွေးနေလို့မရဘူးမမြင်တဲ့ပုဂ္ဂိုလ်စမ်းသပ်မှုတွေကြုံတတ်တယ်အဲဒါကြောင့်ငိုက်တယ်လို့မရငါကသူများညာလာထုတ်တာငါတော့ ဟောဝိရိယနည်းပြီးငိုင်းနေလို့မဖြစ်ဘူးတွေးနေလို့မဖြစ်ဘူးအဲ့လိုတင်းတင်းချင်းလောက်ဖြစ်တယ်ပို့လောက်ဖြစ်တာပေါ့ဒါကိုပြောချင်တယ်အဲ့ဒါမျိုးမှတ်တယ်တင်းញိုင်းနေခုနကိုယ်အိမ်နဲ့ကိုလှုပ်ချင်းအာတာကြတယ်ပို့ကြမဖြစ်မနေချရတယ်ခိုးလို့ကတ်လို့ပြောညိုင်းတော့ခုဆိုအိမ်ကနေထိုင်နေကြအဲ့ချိန်တဲ့ကိစ္စမရှိဘူးငိုင်းနေလည်းမရှိဘူးတွေးနေလည်းပြန်မှမရှိဘူးအဲ့ဒီလိုငိုင်းနေတွေးနေတော့ဗာပြစ်တတ်တယ်ဆိုမမြင်တဲ့ပုဂ္ဂိုလ်စံတတ်မှုတွေကြောင်းလာတယ်ကောင် ကိုကတမာရီအားနဲ့ရင်စိတ်ကကြောင်သွားတယ်ဒါကြောင့်သင်္ချိုင်းကျင့်တဲ့ပုဂ္ဂိုလ်များမကျင့်နိုင်ယူရတဲ့ဆိုအဲ့ဒါကိုပြောတယ်ခုနကကိုကငိုက်နေတယ်တွေးနေတယ်တော်တင်မိုးကြီးလာဆန်းတက်လိုက်တယ်မလန့်ဖြတ်ဘူးအဲ့မှာစိတ်ကကြောင်လို့အဲ့လိုမျိုးပြောတယ်အဲ့တော့ခွန်ကြီးကတော့ခုဘာအမခံလဲဆိုသင်္ချိုင်းသွားခြင်းကြောင့်ကျင်းကြောင့်မယူเสียဘူးလို့ငါကယူတာနဲ့တော့ရောမချနိုင်ဘူးဟုတ်လားတော်တင်မိုးငါကယူတာမယူเสียပါဘူးလို့ခွန်ကြီးဒါကြောင့်မို့ အဲတခါတော့တော့ဘုန်းကြီးတို့ကြုံရင်တော့သင်ပေးပါမယ်ကြုံတဲ့အခါကျရင်တော့ဒါကတော့ဘုန်းကြီးတို့စာပြောပဲရှိတာပဲတကယ်လက်တွေ့ပြောတဲ့အခါမှာကျင့်တဲ့အခါမှာပို့ပြီးထီထီမင်းမင်းရှိတယ်ဘုန်းကြီးဒါနေတွေနဲ့ပတ်သက်ပြီးတော့ဆရာတော်ကြီးတစ်ပါးထံမှာလေ့လာတော့သူကတကယ်ကျင့်တာကျင့်တော့ဘုန်းကြီးသွားဆွေးနွေးသူကငငယ်တော့ကျင့်တာအခုတော့မကျင့်ဘူးအာဘုန်းကြီးတဲ့ဒီတိုင်းထိုင်ပြောလို့တော့ပြည့်စုံမှုတွေတကယ်ကျင့်ရင်းနဲ့ပြောမှာဘုန်းကြီး ဆရာတော်တို့တပည့်တော်တကယ်ကျင့်နေလို့များတော့ဘုန်းကြီးကျင့်နေမှာနှစ်နှစ်သုံးနှစ်လောက်ရှိအဲ့ဒီဆရာတော်ကြီးမိရခြင်းကိုသွားနာကိုရောတဲ့ကိုရောနဲ့တပည့်တော်ခြားကြဆိုတော့သူတင်းကြိုက်ခေါ်ပြီးခြားကြဒါပေမဲ့သူအသက်ကြီးတော့တော်တင်ကိုနှစ်ညသုံးညလောက်ပဲလိုက်နေတာခါနာလို့မလိုက်နဲ့ခေါ်ကိုပဲနောက်တော့သူနောက်ကနေခိုင်လိုက်ပြီးတော့ခေါ်ကိုခြားတာပြီးတော့ခုနလိုပြောတင်းကြိုက်သွားခြင်းကြောင့်နာတေခြင်းတရားတွေကိုမြင်လွယ်ပါလေတေခြင်းတရားတွေမြင်ရင် သိခြင်းတရားတွေတကယ်လက်ခံနိုင်ရင်ဘုန်းကြီးတို့ကဘာကြောင့်မာမနာအတ္တမာမနာကိုကြောက်နေ။မှန်ရှိတဲ့ပုဂ္ဂိုလ်ကဒေါသလည်းကြီးပါတယ်၊ဒေါပါလည်းကြီးပါတယ်။နော်မာမနာရှိတဲ့ပုဂ္ဂိုလ်တော်တင်ကိုသွားပြောခင်ဗျာတကုန်းပြောသွားဆယ်ကုန်းလောက်ပြန်ပက်တယ်။မာနာရှိတဲ့ပုဂ္ဂိုလ်ဒေါသလည်းကြီးတယ်၊ဒေါပါလည်းကြီးတယ်၊မကောင်းတဲ့စိတ်အပြည့်ရှိတယ်ဘုန်းကြီးပြလူကြီးပြအဲ့ဒီတရားတွေကြဖို့အတွက်သိခြင်းတရားဆင်နေတယ်နော်။အဲဒီနေ့ဒီလောက်နဲ့သိနေတော့6နိုင်ကျော်သွားတယ် ဒီနေ့ဟောပြောဆုဆုံးမတဲ့တရားတော်များကိုကြားနေတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဘုံညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့